1366ခုနှစ်ဝါကောင်လပြည့်ဥပုပ်နေကမ္မပฏิပန်ယုတက္ကထာကံနဲ့ဆက်ဆက်သောတရားတော်ကံနဲ့ဆက်ဆက်သောတရားတော်လူတိုင်းလူတိုင်းနားလည်တဲ့တရားပေါ့လေလူတိုင်းလူတိုင်းနားလည်တဲ့တရားကိုပို့ပြီးတော့နားလည်အောင်ဟော ကံရဲ့သဘောတရားကိုနားမလဲရင်ပြောတဲ့ဆိုတဲ့အခါလှုပ်တဲ့ကြိုင်တဲ့အခါမှာတတိလော့ပြီးတော့ဖြစ်သွားတတ်တယ်ကံတရားကိုနားလဲရင်သတိထားပြီးတော့ပြောတတ်ဆိုတတ်လှုပ်တတ်ကြိုင်တတ်တော့အကျိုးများတယ်ကံနဲ့ဆက်စပ်သောတရားတော်ဘဝတန်တဲ့တခြားဘဝတွေထပ်ပြီးတော့ဖြစ်နေတာ ဘာကြောင့်ဖြစ်တယ်လဲဘသူကြောင့်ဖြစ်တယ်လဲဒါနားလည်ဖို့ရည်ကြီးတယ်မြတ်စွာဘုရားဟောတဲ့တရားတော်ကိုနာကြရရင်ပို့ပြီးတော့နားလည်ရေရာဂရတ္တနုပတန္တိသောတံလယံကတံမကတကောဝဇာလံဧတံပိစစ်တဝနာဝဇန္တိဒီရာအနပကိနောတဗ္ဗဒုက္ခံပဟာယမကတကော ပိကုကောင်သည်မကတကောပိကုကောင်သည်သယကတံမိမိသည်ပြုအပ်သောဇာလံပိကုခြီတိဟုသောကွန်ရက်သို့အနုပတိဤဝအစဉ်ကြ၍နေတဲ့ကဲ့သို့ရာဂရတ္တယာဂပြည့်တန်နှင်းတဲ့အကုံသောအေတတ္တအကျင့်တ္တဝါတို့သည်တယံကတ္တမိမိတို့သည်ပြုအပ်သော သောတံတဏှာတိဟုသောအရင်တို့ အနုပတံတိကြာရောက်၍နေကြလေကုန်၏ဒီရာကြောက်ကြိုးမြည်သည့်ပညာရှိတို့သည်ဣတံပိဤတဏှာတိဟုသောရေအရင်ကိုလည်းစစ်တဝါနာဖြတ်တော့၍အနဘကိနောငက်ွယ်ခြင်းမရှိသည့်ဖြစ်၍သဗ္ဗဒုက္ခံအလုံးစုံသောဆင်းရဲဒုက္ခကိုပဟာယပယ်ဆို၍ဝဇံတိသွားရလေကုန်၏ဤတည်ဤသောဘဂဝါသူလောကတောတရှင်တော်မြတ်ဖရာသည် ဒေသိတိကရုဏာရှိသောပညာအဖြစ်ဟောကြားတော်မူခဲ့ပါ၏တည်းေကုတ attva တွေဆိုတာလူတွေအမြဲတမ်းတွေးနေရတဲ့ attva ပဲအိမ်ဒီမှာလည်းပဲအမြဲတမ်းတွားရင်လာရင်လမ်းဒီမှာလည်းပဲတစ်ပင်ဒီမှာလည်းပဲပိကုကောင်တွေတော်တော်များတယ်တော်တဲ့တောင်ထက်မှာဆိုရင်ပိကုကောင်ကြီးတွေအလွန်ကြီးတယ် ပိကုကောင်ကြီးတွေဟာဒုက္ခန္တာကိုယ်ကထွက်လာတဲ့ချီမြင်လေးနဲ့အိမ်ဖွဲ့ပြီးတော့အိမ်အိမ်ထဲမှာသူနေတာပါပဲချီမြင်လေးအချားတွေသွားယူလာတာမျိုးမဟုတ်ဘူးဒုက္ခန္တာကိုယ်ထက်ကထွက်တဲ့ချီမြင်လေးတွေမိမိရဲ့ခန္ဓာကိုယ်ထွက်ခန္ဓာကိုယ်ထက်ကထွက်လာတဲ့ချီမြင်လေးတွေနဲ့အိမ်တိဆောက်ပြီးတော့ပိကုသိသေးသလောက်ကြည်ကြည်သလောက် တော်ထဲမှာဆိုရှင်ပိကုအင်ကြီးတွေအလွန်ကြီးပိကုခေါင်းတွေကလည်းအလွန်ကြီးငှဲ့တွေကိုဓမ္မသူကဖမ်းပြီးတော့စားနိုင်တယ်အဲ့ဒီပိကုတ attva တွေဟာတဲ့မိမိကိုယ်တိုင်ခန္ဓာကိုယ်ထက်ကထွက်လာတဲ့ချီမြင်တွေနဲ့အိမ်တီဖိုက်ပြီးတော့နေပြီးတော့အဲ့ဒီအိမ်ထဲမှာပဲသူကျင်လည်ပြီးတော့နေတယ်တခြားကိုပဲမှမသွားဘူးတဲ့အဲ့ဒီဥပမာနေ့တိုင်းပဲဘုလို့ပြသ မိမိပြုထားတဲ့ရာဂကိလေသာအစွမ်းတန်တရားတတ္တဝါတွေဟာလည်းပဲတဏှာရီဟူသောအရင်တော့သက်ဆင်းပြီးတော့တဘွားပြီးတဘွားတဘွားပြီးတဘွားခန္ဓာကိုယ်တွေဖြစ်ပြီးတော့ဘဝပေါင်းများစွာတန်တရားထက်မှတဏှာရင်ကြော့ထက်မှမြောပြီးတော့သွားနေရတယ်တော်တော်လည်းပဲပညာရှင်သူတော်ကောင်းများကတော့ဖြင့်အဲ့တဏှာရင်ကိုဖြတ်တောက်ပြီးတော့ဆင်းရဲကင်းတဲ့နိဗ္ဗာန်ကိုသွားကြသည် ပညာမရှိသေးတဲ့တတ်တော်တွေကြတော့ဆင်းရဲကင်းတဲ့နိဗ္ဗာန်ကိုမသွားနိုင်ဘူးတဲ့မိမိလှုပ်ထားတဲ့တဏှာတိဥသောရေရင်ကြက်ထမှာမျောပါပြီးတော့တန်တရားထမှာကျင်လည်ပြီးတော့နေရတယ်တခြားကိုမသွားနိုင်ဘူးမထွက်နိုင်မခွာနိုင်ဘူးပိကုတတ္တဝါဟာသူလှုပ်ထားတဲ့ခန္ဓာအိမ်ထက်မှာပဲသူလှုပ်ထားတဲ့ချီမီအိမ်ထက်မှာပဲသူကျင်လည်ပြီးတော့နေသလိုတခြားကိုမသွားဘဲနဲ့ဒီချီမီအိမ်ထက်မှာခြလပတ်လေပြီးတော့ဟိုလျှောက်သွားလိုက်ဒီလျှောက်သွားလိုက် ိုးကောင်မှောင်းကောင်လေးတွေမိပြီဆိုရင်အဲ့ဒါကိုဖန်စားလိုက်အဲ့ဒီပိကုသတ္တဝါနိဒုတဏှာယင်ကြောထဲမှာမျောနေတဲ့သတ္တဝါတွေကလည်းပဲကိုပြုတ်တဲ့ကိလေသာဆွမ်းတာတိကျတန်တဲ့ထဲမှာဒီလိုကျင်လည်ပြီးတော့နေရတယ်ဘယ်မှမသွားနိုင်ဘူးကုသကံကျုပ်ပင်းဆိုရင်လည်းပဲလူဘဝနံဘောဒီမှာခန္ဓာစဉ်ဖြစ်အကုသကံကျုပ်ပင်းလည်းပဲလူဘဝမှာသွားဖြစ်သွားပြီးတော့ဖြစ်ရသည်တတ္တဝါတွေကဘာနဲ့တူတယ်လဲပိကုကောင်နဲ့တူတယ်မိမိတို့သံတမဖြစ်တဲ့တဏှာကိလေသာတွေက ပိတ်ကိုချီမြင်များနဲ့တူတယ်ဘုန်းတပိသဘာနဲ့တူတယ်လဲမှားသွားပြီဘာနဲ့တူတယ်လဲပဲ့ကူနဲ့တူတယ်ကိလေသာဘာနဲ့တူတယ်ယူနဲ့တူတယ်ဘယ်လိုပြုထားတဲ့ကိလေသာရောက်တန်တရားထမကိုကျင်လဲရတာတော့ကိုပြုတဲ့ကိလေသာရောက်ပဲကိုကျင်လဲရတယ်မဟုတ်လားချာချာလူတွေမှာသွားရငှားတာဒီကိလေသာက ပိကုတ္တဝါသည်သူခန္ဓာကိုယ်ထဲကထွက်တဲ့ချီမြင်တွေနဲ့အိမ်တိဆောက်ထားတယ်မဟုတ်လားထို့တူပဲတတ္တဝါတွေကလည်းပဲသူကိုယ်ပိုင်ကိလေသာနဲ့ခန္ဓာကိုယ်ကြီးကိုဘာလို့ထားလဲတိဆောက်ထားတယ်ကိုတိဆောက်တဲ့ကိလေသာယင်ကြောထဲမှာမြောပါပြီးတော့နေတယ်တခြားကိုထွက်နိုင်သလားမထွက်နိုင်ဘူးကိုတရားနာတာပြီးကိုအိမ်လိမ့်မှာတော့ကိုမပြောဘူးလားအေးပြောတယ်မိကုကောင်ကြီးကသူ့ချီမီအိမ်ထဲမှာသူမပြောဘူးလားပြောတာပါပဲ ပို့ကောင်ဖွားကောင်တွေကိုသူမင်းရဲ့ဖန်ဆားတယ်ပဲမဟုတ်လားအဲဘုန်းတော်ပေးပေးသားလေးပဲကိုကိုဘွားကိုကိုခန္ဓာကိုယ်တက်ကိုမပြောဘူးလားဟောနှစ်နိုင်ထူပါပြီသုံးနိုင်ထူကြပါပြီးအိမ်ပြန်တော့ပြင်ဆင်သားပြီးကုန်ပြီပြီးပြီအားလုံးထုတ်ထက်ပြီးကုန်ပြီဟုတ်လားပြီးသွားပြီသုံးနိုင်ထူကြပါပြီးအိမ်ပြန်မယ်ဟုတ်လားကိုအိမ်မှာကိုမပြောဘူးလားပြောတယ်ကြောက်မှပြောရလားမပြောပါဘူးပြောတယ်လို့ပြောရင်ညာတာပါပဲကြောက်မှပြောပါတယ်ဖြတ်ရင်ပြောညာတာပါပဲ ပြောရင်ကျောင်းမှာပြထိုင်နေမှာပေါ့ဘုံတို့ပြည်သားတွေအေးဒါကြောင့်မို့တတ္တဝါတွေကပေကုကောင်တဲ့သူသည်တဲ့မြတ်စွာဘုရားရှင်ကမနေ့ကနည်းနည်းလေးစားလာခဲ့တဲ့တရားပဒုမုထုလိုမြတ်စွာဘုရားရှင်လက်ထက်ကပဒုမုထုလိုမြတ်စွာဘုရားဆိုတာခုဂေါတမမြတ်စွာဘုရားရှင်သာသနာတော်အားရည်တွယ်လိုက်ဒီရှင်ကဘာပေါင်းကဘာတသိမ့်ရဲ့အထက်မှာရှိတယ် လွန်ခဲ့တဲ့ကဘာတသိမ့်အထက်မှာဗုဒ္ဓမုဒ္ဒရာမြတ်စွာဘုရားပွဲတော်မူသည်ဂေါတမမြတ်စွာဘုရားရှင်ရဲ့သာသနာထက်မှာမဲ့ဖို့နိဗ္ဗာန်ရောက်သွားတဲ့ပုဂ္ဂိုလ်အများဆုံးကအဲ့ဒီဗုဒ္ဓမုဒ္ဒရာမြတ်စွာဘုရားရှင်လက်ထက်ကစုပန်လာတဲ့ပုဂ္ဂိုလ်တွေကြီးပဲရေငါလည်းထထပြုတ်ကူပြီးပြီအဲ့ဒါဗုဒ္ဓမုဒ္ဒရာမြတ်စွာဘုရားရှင်လက်ထက်မှာဘိက္ခုနီမာလေးတပါးကို တကုတ်အရာမှာဣတတဲ့အရာသူပေးတယ်တကုတ် တခုပြာနေအောင်အမတစွမ်းတဲ့ဘိက္ခုနီမပေါ့အဲ့လိုဘိက္ခုနီမတပါးကိုဘုတုမုတ္တရမြတ်စွာဘုရားရှင်ကတကုအယံဣတတက်အမျက်ဆုံးပါလွန်ဆုံးလို့ဣတတက်ဝတ္ထုကိုပေးတဲ့အခါမှာအမျိုးသမီးလေးတူကမြင်ရတယ်မြင်ရတဲ့အခါကျတော့ဟန်သဝေဒီပြည်မှာကိုမြတ်စွာဘုရားရှင်ပြတော်မူတာက အဲ့ဟန်တော်ဒီပြီမှာတထေသမီးတူကလည်းပဲအဲ့ဘိက္ခုနီမြတ်စွာဘုရားရှင်တရားတော်နာကြရတဲ့ခါမှာဘိက္ခုနီမလေးတပါးကိုအစ်တတက်ပေးနေတာကိုတကုတ်အယံအစ်တတက်ပေးတော့သွားပြီးတော့တွေ့ရတဲ့ခါကျတော့သူလည်းပဲဒီလိုတကုတ်အယံမှာအစ်တတက်ဝိရာထူးလိုလာတဲ့ဆန္ဒသူကဖြစ်ပေါ်လာတယ်ဖြစ်ပေါ်လာတဲ့အတွက်ကြောင့်ဖျားမှုရှိသောတန်ဃာတော်များကိုခုနှစ်ရက်တိုင်တိုင်ဆွန့်လှူဒန်းပြီးတော့ခုနှစ်ရက်ပြီးတဲ့နေ့မှာသင်္ကန်းတွေဘာတွေလှူဒန်းပြီးတော့ သူဆုတောင်းတယ်မြတ်စွာဘုရားနောင်သောဘုရားရှင်သာသနာတော်မှာဣတတေဘဝထုရတဲ့ဘိက္ခုနီကဲ့သို့တကောအရာမှာဣတတေဘဝထုရတဲ့ဘိက္ခုနီကဲ့သို့တပည့်တော်မှလည်းပဲနောင်သောအခါဘုရားတဆူဆူမှာတကောအရာမှာဣတတေရတဲ့ဘိက္ခုနီမှာဖြစ်ရပါစေသာအရှင်ဘုရားလို့ဆုတောင်းလိုက်တာပဲသူပြီးထတဲ့ကုသိုလ်ကောင်းမှုအလုံးလည်းပဲဣတမေပုညအသောခယံဝံဟောတုဣတမေပုညနိဗ္ဗာန်ပစ္စယဟောတုဆုတောင်းတယ်ဘယ်တော့ကသူဆုတောင်းလိုက်တယ်လဲ ဗတ္တကဘာကနေပြီးတော့နောက်ပြန်ရည်လိုက်ရင်ကဘာတသိအထက်မှာတောင်းတဲ့ဆုဟုတ်ရဲ့နော်အဲ့ဒီဘဝနေပြီးတော့သူဆုအဲ့မျိုးသမီးလေးကဆုတောင်းပြီးတော့လာလိုက်တာဟာအဲ့ဒီဘဝကသေးတော့လူပြည်နတ်ပြည်မှာကြုံသလိုလူဘဝဖြစ်လိုက်နတ်ဘဝဖြစ်လိုက်လူဘဝဖြစ်နတ်ဘဝဖြစ်လိုက်ပယ်လေးပုံမလာပဲနဲ့အဲ့လိုစုံအဆန့်သူဖြစ်နေတယ်ဘောသာဘောသာလည်းဒီမှာသူกินလဲပြီးတော့နေတယ်သူတောင်းထားတယ်ဆိုသူပြည့်စုံဖို့ပေါ့အဲ့လိုกินလဲပြီးတော့နေတဲ့အခါမှာ ကတပမြတ်စွာဘုရားရှင်လက်တည်ရတဲ့ခါကျတော့တိကိမင်းကြီးဆိုတာရှိတယ်သမီးခုနှစ်ဦးမွေးတာကိကိမင်းကြီးမှာသမီးခုနှစ်ယောက်ရှိတယ်အကိကိမင်းကြီးရဲ့သမီးတော်ခုနှစ်ဦးကပြိုစင်ဘဝနဲ့အနှစ်နှစ်သောင်းတီတီဗြဟ္မာစိရိယကြီးကိုကျဲတယ်ဗြဟ္မာစိရိယကြီးဆိုတာမေတုံမှုအိတ်ထံပြုမှုမပြုဘဲနဲ့ပြုံစင်ဘဝနဲ့အနှစ်နှစ်သောင်းတီတီဗြဟ္မာစိရိယကြီးကိုကျဲတယ်သီလနဲ့နေတယ် ကာသဗ္ဗမြတ်စွာဘုရားလက်ထက်မှာကိကိမင်းကြီးရဲ့သမီးတော်ခုနှစ်ပါးဒီမှာတပတ်အပါဝင်ဖြည့်ပြီးတော့ဒီမျိုးသမီးလေးအဲ့ဒီကာသဗ္ဗမြတ်စွာဘုရားလက်ထက်မှာလည်းပဲကိကိမင်းရဲ့သမီးတော်ဆိုတော့ချမ်းသာတော့တန်ဃာတော်မြတ်တည်င်းသုံးတဲ့ကြောင်းပရဝုံကိုလှူတယ်ကြောင်းချံပေါ့မြေနေရာပေါ့မြေခွက်လှူတယ်ပရဝုံဆိုတာမြေခွက်ကြီးပေါ့မြေခွက်ကြီးလှူပြီးတော့ကုသိုလ်ကောင်းမှုပြုအဲ့ဒီဘဝနေပြီးတော့သုတည်သွားတဲ့ခါမှလည်းပဲ လူဘဝနတ်ဘဝတွေမှာစုံစံခန္ဓာကိုယ်အတိဖတ်ဖြစ်ခုကာသမမြတ်စွာဘုရားနဲ့တွေ့တဲ့အခါမှာ तू တရားထုရရလားမရဘူးနော်ဖက်နဲ့တွေ့ရမဟုတ်လားမရဘူးဘုဒ္ဓမုဒ္ဒမြတ်စွာဘုရားရှင်လည်းတရားသူတရားထုရကြလားမရဘူးနော်ဘာဖြစ်လို့မရသေးတယ်လဲတရားထုရနိုင်တဲ့ပါရမီမပြည့်သေးလို့ပဲခုကာသမမြတ်စွာဘုရားရှင်လည်းလက်ထရောက်ပြန်တော့လဲပဲတရားထုရကြလားမရဘူးနော်ဘာဖြစ်လို့လဲ ပါရမီကမပြည့်သေးဘူးအဲ့တော့ကာသမိုင်းမြတ်စွာဘုရားလက်ထက်မှာနှစ်ပေါင်းနှစ်ပေါင်းတည်သက်တမ်းကရှိတာကိုနှစ်ပေါင်းနှစ်ပေါင်းအပြည့်မှာစရိယသိက္ခာပုတ်ကြည့်ပြီးတော့နေပရုံဝိကိုလည်းပဲလှူအဲ့ဒီဘဝကသုတေတော့လူပြည်နဲ့ပြည်မှာခံတာတယ်ထထဖြစ်လူဘဝမှာဖြစ်လိုက်နံဘဝမှာဖြစ်လိုက်နောက်တော့သူလူပြည်မှာဆင်းရဲတဲ့မြို့မှာလူလာဖြစ်တယ်မြို့သမီးလေးကဥပလောင်ထီဒီအလောက်ပါပဲ ဆင်းရဲတဲ့မျိုးမှလာဖြစ်ရဆိုတော့လက်လုတ်လက်စားပေါ့တနေ့လုံးမှတနတ်စားရတဲ့ဆင်းရဲတဲ့ဘဝမှာလူလာဖြစ်တော့သူကလေတဲ့သူတစ်ပါးရဲ့လေကိုလေတဲ့မှာလေဆောက်တဲ့သူကငှားတယ်ပေါ့ငှားဆောက်တာပေါ့လေတဲ့ဆောက်တဲ့အမျိုးသမီးလေးလှုပ်လှုပ်ရသူအသက်မွေးနေစဘာရီယာလည်းမှက်လာတဲ့ခါကျတော့တလေးစဘာတွေကိုပင်မခုပြီးတော့ပေါက်ပေါက်လေးတွေလှော်စဖို့ပေါ့လေပေါက်ပေါက်လေးလှော် ပေါ့ပေါ့လေးလှော်ပြီးတော့ပေါ့ပေါ့ပန်းလေးပေါ့ပေါ့လေး900ရည်ပြီးတော့ထားလေတော့အနိမရှိတဲ့ဘဒုံမှာကြာတော့ထဲကိုသွားပြီးတော့ဘဒုံမှာကြာပန်းကိုလည်းခုဘဒုံမှာကြာရွက်ကိုလည်းခုခုထားတဲ့ဘဒုံမှာကြာရွက်ထဲမှာဒီပေါက်ပေါက်ပန်း900ကိုထက်ထားသူစဖို့ထားထားတာပေါ့ဘဒုံမှာကြာပန်းကိုလည်းပဲသူပန်ဖို့ဆိုပြီးတော့ခုတော့ထားအဲ့ဒီချိန်မှာဂန္ဓမာသနာတောင်မှနေတဲ့ ပိစိကဗုဒ္ဓသမ္မာသမ္ဗုဒ္ဓမြတ်စွာဘုရားသာသနာကွယ်ရင်ကမ္ဘာလောကမှာပိစိကဗုဒ္ဓတွေကွယ်လာတယ်အဲ့တော့ပိစိကဗုဒ္ဓတစ်ပါးကဒီမြို့သမီးလေးရဲ့ကောင်းမှုကိုခိမလိုတဲ့အတွက်ကြောင့်မို့ဂန္ဓမာသနာတောင်ပေါ်ကနေပြီးတော့တကုန်းနဲ့ကြွလာပြီးတော့အဲလေတဲ့ထဲကိုကြွလာလေတဲ့အနည်းကြွလာကြွလာခါကျမြို့သမီးလေးကမြင်ရတဲ့ခါမှာပေါက်ပေါက်ပန်းလေးတွေ 900ပေါ့ပေါ့လေး900ကိုပဒုံမကြာဖက်လေးနဲ့ထုတ်ပြီးတော့လှူလှူပြီးတော့ပဒုံမကြာပန်းကိုလဲပဲဒီဘိတ်ဘုံမှာဖုံပြီးတော့လှူလိုက်တယ်လှူပြီးတော့ပိစိကဗုဒ္ဓနည်းနည်းလေးသွားပြခိုင်းသူပြန်စင်းသားတယ်။အော်ယဟန်တော်များဆိုတော့ပန်းအလူရှိမှမဟုတ်ဘူး။စိတ်ရဲ့လှက်ပန်းလေးဘဒုံမှာကြာပန်းသွားယူပြီးသူယူလိုက်ပြီးပိစိကဗုဒ္ဓရှေ့ဆက်ကြွ သူပြန်စဉ်းစားပြန်အောင်ဩရဟန်းတော်ကသူအလိုမရှိဘူးဆိုရင်လှူခံမှာမဟုတ်ဘူးသူ့မှာလည်းအတုံးရှိမှာပါပဲလေတကယ်သူလှူခံတာဖြစ်တာမှာပဲဆိုတယ်ရတော်မူပါဘူးဖျားဆိုတာတကားအဲ့ဘဒုမကြာပန်းကိုပြန်လှူဘယ်နှစ်ကြိမ်ဖြစ်သွားပြီလဲဘယ်နှစ်ကြိမ်ဖြစ်သွားပြီလဲမှန်တာနော်ပြန်ယူတယ်ပထမအုပ်ဆုံးလှူတယ်လှူပြီးတော့ပြန်ယူတယ်ပြန်ယူပြီးတော့ပြန်စဉ်းစားပြီးတော့နောက်ထပ်သူပြန်လှူတယ်မှန်တာ စေတနာရဲ့အနိမ့်အမြင့်ဖြစ်ပေါ်လာပုံစိတ်ပြောင်းသွားပုံဒါကြောင့်မို့ဒါနာကုသိုလ်တွေ့တဲ့အခါမှာကိုလှူလိုက်တဲ့ပစ္စည်းကိုအလှူခံသွားတဲ့ပုဂ္ဂိုလ်ထံမှာအကြည်ညိုပြက်သွားရင်စေတနာကအကျုပ်ပိတ်ရုပ်ရော့ပြော်သွားတယ်ဒီထားရတယ်ဒီထားရတယ်ကိုလှူတဲ့ပစ္စည်းကိုသူဘလို့ပဲသုံးသုံးဘလို့ဘလို့ပဲနေနေဘာမှအရေးမဆိုင်နဲ့ဘာမှမစင်စားနဲ့ကိုလှူပြီးရင်ဘာဖြစ်သွားပြီလဲပြီးသွားပြီဒီထားလိုက်ရတယ် ပြန်ပြီးတော့လူရင်တဲ့စိတ်မျိုးနဲ့ပြန်နှမြော့တဲ့စိတ်မျိုးပါဖြစ်တယ်လေရှိတယ်တချို့ဖြီးတယ်တပြေဓမ္မလှူတဲ့တပည့်လေးကလှလုံးလို့တပြေဓမ္မပြန်ဖွေးပြီးတော့ပြန်ကြည့်ပါရစေဦးဖျားဆိုတော့ရော့ရော့တက္ကမကြီးကြည့်ကြည့်ပြန်ပေးရတယ်တက္ကမကြီးတို့တက်နာပိသားတို့သူလှူပြီးမလားသူကျင်နန်းလို့သူဒီတပည့်ကိုသူအိမ်မှာလည်းပဲသူဖွေးကြည့်ပြီးမှာပေါ့ဒါကြောင့်မို့သူလှူပြီးပြီမဟုတ်လားလှူပြခါကြတော့လည်းပဲဒါစကားသမီးပြောရင်ပြောရင်ပြောရင်နဲ့ တဖြည်းတော့မှတွေ့တပည့်လေးဗျာကြည့်လို့ဆိုဒီလိုပြန်ဖွက်ကြည့်ပါရစေပြန်ဖွက်ကြည့်တယ်ဘာလို့သူယူပြီးပြန်ဖွက်ကြည့်တာတော့နှမျောတာပါပဲဘုရားပိကငါမလှူပဲငါသုံးရင်ကောင်းမလားဆိုစိတ်ထဲမှာပြန်ပေါ်လို့မလှူရင်မကောင်းလို့ပြန်ပြီးတော့ဗာဖြစ်ရတယ်လေပြန်လှူတယ်ဒီလိုတော့မှဗျာကျင်နံလုံးလို့ရှင်ဗျာသုံးရင်ကျင်နံလုံးလေဒီလိုတော့မှပြန်ဖွက်ပြီးတော့ပြန်ကြည့်တာပါဗျာဒီလိုမှလှူရှင်လို့မဟုတ်ပါဘူးလှဲ့လေသူကလှဲ့လိုက်တယ်လှဲ့လိုက်တယ်လိုက်ကြည့်လူဆိုတာပရိယရှိတယ်မို့လား အဲ့ဒါကြည့်အဲ့ဒါလေးရှိရနော်ပြန်ဖွဲ့ပြန်ကြည့်အဲ့ဒါသူဘဒုံမကြပန်လေးကိုလှူလိုက်ပြီးတော့ဟောယဟန်တော်များဘဒုံမကြပန်အသုံးရှင်မှမဟုတ်ဘူးဆိုပြန်လိုက်ယူတယ်ပြန်ယူပြီးတော့ဟောသူအသုံးရှိလို့သူလှူခန္ဓာဖြစ်မှာပါပဲပြန်လှူတယ်ဟုတ်လားပြန်လှူပြီးတဲ့အခါကျသူကဆုတောင်းတယ်တပည့်တော်မသည်တဲ့အေးပေါက်ပေါက်ပန်း900ကိုလှူတဲ့ကုသိုလ်ခံကြောက် နောင်တော့ခါမှာတပြေတော်မရဲ့ကိုဝန်ထက်ကိုထက်နေပြီးတော့ဖလားယတနာအပဖလားယတနာ900ဖတ်မြပါစီသားလောက်ပါကြည့်လိုက်တာနော်တက္ကမကြီးတွေနော်သဗ္ဗနိယဖတ်ခြင်းတယ်လေ900ဖတ်ခြင်းတယ်တဲ့အဲကြည့်အဲ့ဒါကြည့်သူသုတောင်းလိုက်တယ်နော်ပါ900ဖတ်သုတောင်းလိုက်တယ်ကြည့်ကိုကဲကလေးတယောက်နှစ်ယောက်တော့မှမိတ်ပြချက်လက်ပါကိုလဲနေတာနော် ပန်း900များဆိုရှင်တော့ဘယ်လိုနေမလဲမသိဘူးဆိုင်ဝတိသမားတို့ချင်းနေမှာပဲနော်ကြည့်ပါဒီပေါပေါပန်း900ကိုလှူတဲ့အကုသိုလ်ကံရောက်နောက်သောအခါမှာသန်း900ဖွားမြပါလို့ဤဆူတောင်းလိုက်တယ်နောက်ဤဘဒုံမှာကြာပတ်ကိုလှူတဲ့အကုသိုလ်ကံကြောင့်နောက်သောအခါမှာဖြစ်လျက်ဘဝသံတရားမှာသွားတိုင်းလာတိုင်းခြေချတိုင်းမှာဘဒုံမှာကြာပတ်ခြေဩကခံရပါစေသာဆူတောင်းလိုက်ဆူတောင်းလိုက်နော်ဆူတောင်းပြီးပြီကြည့် ပိတ်ကူကောင်ကြီးသူချီမြင်နေသူသူကိုယ်သူဘာလို့ထားရလဲသူဖွက်ချီထားတယ်မဟုတ်လားဆူတောင်းတယ်မဟုတ်လားကြည့်အလှူပြီးတော့သွားပြီကိစ္စပြီးသွားပြီဆူတောင်းပြီးရနော်ပါ900ဖွားမြင်ရပါစေသားဘဒုံမကျမ်းပန်းချီအောင်မှခံရပါစေသားခုလောကမှာဘုန်းကြီးတို့ပေးသားမြင်ဘူးလားဘဒုံမကျမ်းပန်းအောက်ခံသွားတာမြင်ဘူးလားထော်နဲ့ထော်နဲ့နဲ့နှောင်းမြင့်ဖနှောင်းနှောင်းမြင့်တဲ့ဖနှန်းတွေစီးပြီးတော့သွားနေတယ်ဂျဲလို့သွားနေတယ်မြို့သမီးတော့တပူတာပဲ ဒါဒုတ်တဒုတ်တဒုတ်တနဲ့လေဘာမှမမြင်ဘနိုင်နဲ့တာမို့သုံးသုံးလည်းမလောက်မြင်တဲ့ငငယ်လေးပဲတခါသွားရင်ဒါဒုတ်တဒုတ်တနဲ့ကောလကောလကောလနဲ့လေအမျိုးသမီးတွေဒါတော့တွေးတယ်ဒါမတွေးဘူးလားအဲပရိသတ်တွေဒါစီးဖို့မှာပေါ့ဒါမြင်ဘနိုင်တွေဒါလည်းသူရှေ့ဘွားကသုတောင်းတာပါပါလို့ဖြစ်ဖြစ်မှာပေါ့အဲ့ဒီဘဝနေပြီးတော့သူကန္ဓမာတနာတောင်ရှိတဲ့ပြစ္စိကဗုဒ္ဓ900ရှိတယ် အဲ့ဒီပေါက်ပေါက်တွေသွားပြီးတော့ဖြူရမ်းမကုံနိုင်ဘူးတဲ့ဘုရားပိဿပေါက်ပေါက်900စားတော့မကုံနိုင်ဘူးတပိတ်ထဲမှာပြီဟိုတပါလှူလည်းပဲဝမ်းပြောင်စားတာဒီဒီတပါလည်းဝမ်းပြောင်စားတယ်ငန္ဓမာသရာတမသိန်း3000မွန်တဲ့ပိဿကဗုဒ္ဓ900ဒီပေါက်ပေါက်900ပန်း900ကိုစားတော့မကုံဘူးတဲ့ဘယ်သူကကျုပ်ပေးတယ်လဲဒီမြို့သမီးလှူနေတဲ့ကုသကံကမဟုတ်ထူဆန်းတယ်မဟုတ်လားပေါက်ပေါက်ပန်းလည်း900ဆိုတော့ဘာမှမဟုတ်ပါဘူးနော်ဒါလည်းပဲပိဿကဗုဒ္ဓ900စားနိုင်တယ်ဆိုတာကြီးမကုံဘူးဆိုတာကြီး ဒီမြို့သမီးလေးရဲ့တရားတရားရဲ့အစွမ်းသာတိရောက်ပဲဘုလိုပိဿတရားတရားစွမ်းသာတိရောက်သူဆန်းတယ်မဟုတ်လားသူဆန်းတယ်မဟုတ်လားသူဆန်းတယ်နော်အဲ့ဒီမြို့သမီးလေးအဲ့ဒီဘဝနေပြီးတော့ကွယ်လွန်သွားတဲ့အခါမှာလူဘဝနန်းဘဝတွေမှာဖြစ်ပြီးတော့တစ်ချိန်မှာနတ်ပြည်ကနေပြီးတော့စုတည်ပြီးတော့တောင်ချေရင်တနေရာမှာ ဘဒုံမှာကြာအိုင်ထက်မှာဘဒုံမှာကြာပန်းထက်မှာလူလာဖြစ်တယ်ပဋိသန္ဓေလာနေတယ်ဘဒုံမှာကြာပန်းထဲမှာပဋိသန္ဓေလာနေတယ်တဲ့အဲ့ဒါနားလည်ဖို့လိုတယ်အဘိဓမ္မာသဘောတရားနားလည်ဖို့လိုတယ်ပဋိသန္ဓေအမျိုးမျိုးရှိတယ်သံတိဒဇပဋိသန္ဓေဩပါပါတိကပဋိသန္ဓေအန္ဒာဇပဋိသန္ဓေဇလပုဇပဋိသန္ဓေဂါဘတယကပဋိသန္ဓေမျိုးရှိတယ်ဂါဘတယကပဋိသန္ဓေဆိုတာကအခုလူတွေ အမိကွန်းထက်ကနေပြီးတော့ဖွာတဲ့တတ္တဝါများကိုဂါပတိယကတတ္တဝါလို့ခေါ်တယ်။ဘုန်းတဲ့လူတွေကအမိကွန်းထက်ဖွာတယ်မို့လား။အမိကွန်းထက်ကနေပြီးတော့အမိကွန်းထက်ကနေပြီးတော့သအိမ်ထက်ကနေဖွာလာရတတ္တဝါကိုဂါပတိယကတတ္တဝါလို့ခေါ်တယ်။အဲ့ဒီဂါပတိယကတတ္တဝါဒီထက်မှလည်းပဲအန္တဇဇလပုဇမျိုးရှိတယ်။အန္တဇဆိုတာအူးထက်ကနေဖွာတာကိုကြက်တဲ့ခက်တဲ့ကြည့်။ကြက်ငယ်တွေကအမိကွန်းထက်ကနေပြီးတော့ဦးလေးဖွာဖွာပြီးမှဦးအားမတစ်ဆက်အကောင့် ဖွာရတယ်မလား20ဖွာရတယ်မလားဒီတ attva တွေကကံဆန့်ကျင်တယ်အဲ့ဒါမျိုးကိုအန္တဇတ attva ခေါ်တယ်အဥမဖွာသော attva မျိုးတဲ့ဇလပုဇတ attva ဆိုတာခုနကအမိမောထရနေပြီးတော့သအိမ်နေပြီးတော့ဖွာရ attva တွေခုလူတွေပေါ့ကျွဲနွားတရိษံလူတွေဒါဇလပုဇတ attva ခေါ်တယ်ဩပပါတိကတ attva ဆိုတော့ကဘောဟငနခန္ဓာကိုအသက်15နှစ်16နှစ်အရွယ်လာဖြစ်တာနတ်ပြည်မှာနတ်ဗြဟ္မာတွေကဩပပါတိကတ attva တွေပဲ ဂျုံနဲ့15နဲ့16နှစ်အရွယ်ဖြစ်တယ်ဟိုငရဲမှနေတဲ့ငရဲကောင်တွေလည်းအဲ့လိုပဲဩပပါတိကတ attva ပဲဘုန်းကြီးတို့ပြည်လားဘဝကနဲ့ခန္ဓာကိုထင်ရှားဖြစ်ပြီးတော့ငရဲခံရတာတန်တိဒဇသတ္တဝါဆိုတာပို့ကောင်လေးတွေတွေ့တယ်မလားအိမ်မှာဖရာရည်များမလဲပဲကြောက်ရှင်ရေခွက်ထဲမှာပို့ကောင်တွေရှိပြီဘူးလားအဲ့ဒါဘာခေါ်လဲတန်တိဒဇသတ္တဝါလို့ခေါ်တယ်ဒါကြည့်အဲ့ဒီအငင့်ကြည့်နေဖြစ်လာတာ အငြင်းကြီးအိုင်ဘွဲ့အိုင်ထဲမှာလည်းရှိတဲ့ပုဂ္ဂိုလ်လေးရှိတယ်မလားရှိတယ်နော်ဒါတွေကဘာခေါ်လဲတန်တိတ္တဟိုးမစင်ထဲမှာကြည့်ရှိတယ်မလားတန်တိတ္တသတ္တဝါခေါ်တယ်ခုဒီအမျိုးသမီးလေးကလည်းပဲနတ်ပြည်ကနေကဖွာတော့လူပြည်မှာဘဒုံမှာကြာပန်းထဲမှာလာနေတာအဲ့ဒါတန်တိတ္တသတ္တဝါလို့ခေါ်တယ်ကံမဆန့်ကျက်ပဲဘူးလားဆန့်ကျက်တယ်သူတောင်းတဲ့ဆူနဲ့ပြည့်စုံဖွင့်ရတဲ့ကံဖန်တီးပေးရတယ်သူကဘဒုံမှာကြာပန်းခြေပွားအောင်မခံရပါစေသာသူဆူတောင်းလာတယ်မဟုတ်လား သူ့ကျုပ်ပိတ်ဖို့ရန်အတွက်ဘဒုံမှာကြာပါတဲ့မှာလာလူလာဖြစ်ရတယ်အတန်တေဇာတ္တဝါခေါ်တယ်စိတ်ဇာမဏကြောက်ရတယ်မလားစိတ်ဇာမဏဆိုတာဇိမ်ဇာမဏဆိုတာမကြီးပင်ခေါ်တယ်သူကမကြီးခေါင်းထဲကနေပြီးတော့လူဖြစ်လာတာဇိမ်ဇာမဏဆိုတာဇိမ်ဇာမဏမကြီးပင်ခေါင်းထဲကရေဘုတ်ထဲကနေပြီးတော့လူဖြစ်လာတာအဲ့ဒါဘာသာတော်ခေါ်တယ်လဲတန်တိပဇာလို့ခေါ်တယ်ပိုးကောင်ဟွာကောင်လေးရေအိုးရေခွက်ထဲမှာပိုးဖြစ်လာတဲ့ပိုးကောင်ဟွာကောင်လေးတွေကိုဘာခေါ်လဲ တန်တိတစားတတ်သွားလို့ခေါ်တယ်ကိုဒီမြို့သမီးလေးကလည်းနတ်ပြနေတဲ့ဖွာလာပြီးလူပြရတဲ့ခါကျတော့အဲ့ဒီဘဒုံမှာကြာပါတဲ့မှာလူလာဖြစ်တာဘဒုံမှာကြာပါတဲ့လူလူလာဖြစ်ရင်တော့တောင်ချင်းကြီးမှာတရားဘဝနာပွားများနေတဲ့ယတိတပါးရှိတယ်ယတိတပါးရှိတော့ဘဒုံမှာကြာပန်းနေရလဲအမြဲတမ်းပွေးနေငုံနေတာမြင်တော့ဒီဘဒုံမှာကြာပန်းကြီးဘွဲကဘရောမှမပွေးငုံပြီးတော့နေတယ်အခြားပန်းတွေတဲ့သူကကြီးတယ် ဒေသကြီးကစဉ်းစားတယ်အချမ်းဘဒုံမှာကြာပန်းတွေကငုံပြီးတော့ပွင့်သွားတယ်ဒီဘဒုံမှာကြာပန်းရတော့ပြေငုံမြတ်တဲ့ငုံနေတယ်မပွေဘူးအချပန်းနေတဲ့သူကပို့ပြီးတော့ကြီးတယ်ထုချတာပဲဆိုပြီးတော့ရသကြီးကနေပြီးတော့အဲ့ဘဒုံမှာကန်တဲ့ကိုဆင့်ပြီးတော့ဘဒုံမှာကြာပန်းကြီးကိုသွားခူးတော့အဲ့ဒီကြာငုံထဲမှာကလေးမလေးတယောက်ရှိနေတယ်ကလေးမလေးတယောက်ရှိနေတာသူခုလာပြီးတော့ရသကြောင်းထဲကိုသူယူလာ ကြာဘဒုမှာကြာပန်းကြီးပေါ်မှာသူ့ထားကလေးလေးကိုဘဒုမှာကြာပန်းကြီးပေါ်မှာထားပြီးတော့တိတ်တိတ်ထားပြီးတော့ဒီကလေးမလေးရဲ့ကုတုကံကြောင့်ရသေကြီးရဲ့လက်မကနှုတ်ကြီးထွက်လာတယ်ကံဆန့်ကျက်ဘူးလားကလေးလေးတွေဘာလိုနေတယ်လဲနှုတ်ကြီးလေးလိုတာကိုဟုတ်လားအခုခေတ်ဗမာပြည်မှာလို့နှုတ်ပုံးဒီမှာမရှိမှမရှိပဲနောက်နှုတ်တွေဗမာသွားရှာအောင်လဲတော်ရတောင်ထဲမှာနော်ဗမာသွားရှာအောင်လဲရေပဲရမှာပေါ့အာဟာရပြည့်စုံရေတစ်ခုတည်းနဲ့မလိုလောက်ဘူး နှုတ်ရည်သူကရေသိကြီးရဲ့လက်မကနှုတ်ရည်တွေထွက်လာတယ်ကန်ကောင်းလိုက်တာခလိမလေးကကုသကံကြောက်ရေသိကြီးကအဲ့ခလိမလေးကပါဇာထဲကိုအဲ့သူ့ရဲ့လက်မလေးကိုတွားပြီးထက်ထားခါကျတော့နှုတ်ရည်တွေတစ်စက်တစ်စက်တစ်စက်ကြားခလိမလေးအဲ့နှုတ်ရည်ကိုတောက်ရတယ်တဲ့ဒါကာမဝါစရာကုသကံနော်ဘုန်းတို့ပြီးသားစကြတယ်မဟုတ်လားကုသကကုသကံကအကျိုးပေးသလားအကုသကံကအကျိုးပေးသလား ကုသကံကျူးပေးတယ်နော်ဆက်ကြတယ်မဟုတ်လားမှတ်ထားကိုလှုပ်ရတဲ့ကံတွေအများကြီးရှိတယ်ကိုတက်နေနေတာပုဂ္ဂိုလ်တွေလည်းပဲဒကမာကြီးတွေလည်းပဲသုတောင်းတဲ့ကုသကံအများကြီးရှိတယ်မဟုတ်လားအဲပတိသရေဧကရိစကြောဝတိမိမိဖျားဖြစ်ရပါလို့ဤသုတောက်ဖူးလားမရှိပဲဘူးလားရှိချက်ရှိမှာပါပဲရှိတော်ဘုံဖျားသွားပြီးတော့လေနောက်တော့ကဗမာပြည်မှာဖြစ်ရပါလို့အချမ်းသာဆုံးမြတ်သမီးတထိကတော်မင်းကတော်ဖြစ်ရပါသေးလားတော့သုတောင်းကမလားဖြစ်မှာပါပဲနော် အဲ့တော့ရေသိကြီးကဒီမိကလေးကိုမွေးထားတော့ဆိုလာအသက်ရွယ်ကြီးလာပြီအသက်ရွယ်ကြီးလာပြီဒီကလေးမလေးကလည်းပဲဘဒုံမှာကြာပန်တဲ့အောင်မွေးလာကလေးမလေးကသူကဘဒုမဝဒီလို့နာမပေးထားတဲ့နာမလေးကိုကလေးမလေးကိုဘဒုမဝဒီလို့ရေသိကြီးကနာမပေးထားတယ်သူ့မှာရှိတဲ့အဝတ်ထည်နေတယ်သူဝတ်ခိုက်ထားမှာပေါ့အသက်ကြီးလာဆိုတော့ရေသိကြီးကတော်ထဲကိုတိတိဝါလံသွားရှာတော့အဲ့ကလေးမလေးကသင်္ခိုင်းကြောင်းထဲမှာနေ တခါကျတော့တကားလေးတကားလေးပိတ်ပြီးတော့နေအပြိုစင်ရွယ်လေးရောက်လာပြီ15နှစ်16နှစ်အရွယ်ရောက်လာပြီလှလှပပသူ့ခြေဖွာလှမ်းတိုင်းလှမ်းတိုင်းမှာအောက်ဘာဘာပေါ်လာတယ်လေဘယ်တော့မှကြပါးနေခံနေတယ်ထူဆန်းတယ်ဟုတ်လားထူဆန်းတယ်နော်ကျုပ်ပေးနေတာတနေ့တော့မုတ်ဆုပ်တယောက်မမျှော်လင်းပဲပြုံးနေဆိုရေသိက်ကြောင်းကိုရောက်လာတယ်ရောက်လာတော့ရေသိက်ကြီးက တိတိဝလာတွေနဲ့အခန့်ကျွေးမပြီးတော့မုတ်ဆုပ်ကိုနှုတ်ပိတ်လိုက်တယ်သင်မုတ်ဆုပ်တဲ့ဝန်မလေးဘူးဆိုရင်ဂတိတစ်ခုယူပါဒီနေရာဒီဌာနမှာဒီအမျိုးသမီးတွေရှိတယ်ဆိုတာကိုဘယ်သူမှမသိစေပါနဲ့မုတ်ဆိုးကိုရေသိကြီးကဂတိတောင်းတယ်ပြေးနိုင်ပါမလားပြေးနိုင်ပါတယ်လို့ရေသိထံမှာသူရက်အနှဲငယ်နေထိုင်ပြီးတော့ရေသိကြီးကြွေးမွေးတာကိုစသပြီးတော့ဂတိပြေးလိုက်တဲ့အတိုင်း သူပြန်သွားတော့ဗန္နာတိပြည်ကိုပြန်သွားတဲ့ခါကျတော့ရသိဒီမုတ်ဆုံးကြီးကဂတိမတည်ဘူးလူမိုက်ဆိုတာဂတိမတည်ဘူးဗန္နာတိရှင်ပြန်ထန်သွားပြီးတော့တောင်းကြတယ်အသင်မင်းကြီးဘယ်နေရာဗဌာနမှာလူမမီနတ်တမြအသင်ထုချမ်းသာတဲ့ဘဒုံမကြာပန်းနေခြေဖွားမှခံနေတယ်အမတန်လှတဲ့မြို့သူမြို့တယောက်ရှိတယ်သူ့ဖားကရသိကြီးနဲ့တူနေတယ်။သာပြောတော့ရှင်ဘင်ရကအဲ့မြို့သူမြို့ကို လူကျင်တဲ့စိတ်ဖြစ်ပေါ်လာတယ်ပြုံးလဲဆိုတခါစစ်တိုက်တွေနဲ့လာစစ်တပ်တွေလာပြီးတော့စစ်တပ်ကိုတင်နေရာမှာထားပြီးတော့ရေသိပရိခရနဲ့စားစရာတောက်စရာတွေနဲ့လက်ဆက်တွေနဲ့ယူလာပြီးတော့ရေသိကြောင်းလာရေသိကြီးနဲ့တွေ့မိကလေးကထဲမှနေတာတန်းထဲမှသူမတွေ့ဘူးအရှင်ဘုရားလူပြီးတန်းပြီးတော့ရှင်ဘုရားစီမှာမိကလေးတယောက်ရှိတယ်ကြားပါတယ်ရှင်ဘုရားတို့လိုတရားကြည်တဲ့တရားဘဝနာနဲ့နေတဲ့ သူတော်ကောင်းသူများလောက်ဒီမှာအမိတ်ကလေးတွေနဲ့တူနေရတာမသိတော့ပါဘူးဗျာကြည့်မကောက်ပါဘူးဗျာတခါတော်မင်းကြီးတောင်းအောင်ယူပါရစေတခါတော်မင်းကြီးရဲ့ကျုပ်သမီးလေးရလူပြည်လူလောကမှာနေလို့မသိတော့ပါဘူးတော့တဲ့တောင်ထမ်းမှာပဲနေမှတက်တော်မယ်အမတန်မှသင်ဝိအမတန်မှနုညာအမတန်မှလိန်မာတဲ့အမျိုးသမီးဖြစ်တဲ့အတွက်ကြောင့်မဟုတ်လူပြည်လူလောကမှာဆိုရင်ပြောတာဆိုတာတွေအမတန်ကြံထမ်းလို့ တရားတို့တရားပေါ်မှာတဲကမနာလို့အဲ့ဒါမစိရိယတရားရှိလို့အဲ့ဒါလို့ကြံ့ထတဲ့လူလောကထဲမှာသွားနေရရင်သမီးလေးဒုက္ခဖြစ်သွားပါမယ်သင်မင်းကြီးမယူပါနဲ့တာမြင်ရတော့လည်းမရဘူးရှင်ဗျာမသိတော့ပေါ့ဖျားဆိုပြီးတော့ကဲသူတို့ဆိုရှင်တော့ဘယင်တောင်းတော့ပြေးရပေါ့မပြေးဘူးဆိုရှင်သူဘာလုပ်လာမလဲရန်တွေ့ခင်ပြုမှမဟုတ်တော့မလားဒါကြောင့်ဒီလိုဆိုတော့တက္ကရာမင်းကြီးယူနိုင်ပါတယ်ဆိုပြီးတော့ သမီးလေးကိုခေါ်တယ်သမီးလေးကတုံခံထထွက်လာပြီးရှိခိုးပြောပြဆိုပြဆိုတော့သမီးလေးလိုက်သွားရောလို့ရှင်ပြန်ထံပြေးလိုက်တော့ရှင်ပြန်ကလည်းယူသွားဂတိတိအောင်ပြောညင်ဆုံးပါလိုက်တာဗောလေသူသမီးလေးပေါ်မှာကျင်လာတယ်မေတ္တာတရားနဲ့ထားဖို့ဒီဘဒုမကြပန်းထက်ကနေမွေးလာတယ်သမီးလေးဖြစ်တဲ့အကြောင်းဘုန်းကြီးကဘုန်းကြီးပြောလာတဲ့ပရိသတ်တွေအကြောင်းမျိုးမျိုးသူပြောပြဆိုပြမှာပေါ့ကမ္ဘာသာကုသကဆန့်ကျင်ဖို့ဗရာတိရှင်ပြန်ကြီးကယူသွားရော့ သူ့နန်းတော်မှာရှိတဲ့မြို့သမီးတွေမိဖုရားတွေနဲ့ဒီဘဒုမဝတီမြို့သမီးလေးနဲ့တိုက်တာလိုက်တဲ့အခါမှာနန်းနဲ့မြောက်လို့ထူချသွားတယ်ဒီမြို့သမီးလေးကနန်းသမီးများလိုပဲသူ့နန်းတော်မှာရှိတဲ့မြို့သမီးတွေကမြောက်မအုပ်ကြီးလိုပဲနှချနာတယ်ပြီးတော့အဲ့ဒီဘဒုမဝတီမိဖုရားနဲ့ပဲအတူနေတော့တယ်ပေါင်းတင်ဆက်ဆံပြီးတော့နေတော့တယ်ကျင်နာမြတ်လို့ပြီးတော့ ဒီနေ့တော့မိဖုရားမှာလည်းပဲလူတွေနဲ့ပေါင်းသိဆက်ဆံတဲ့ပြိဿန်တီကိုဝန်ဖြစ်ပေါ်လာတဲ့ခါကျတော့ကိုဝန်ကလည်းအရင်မှဖြစ်ပေါ်လာပြီတိုင်းတိုင်းစွန်ပြည်ဖျားမှာတပုံတကန်တွေထကြွလာတဲ့ခါကျစက်တက်ဖို့ဘရင်မှာတောင်းဝန်ဖြစ်လာတဲ့ခါကျတော့မိဖုရားကိုတပါးတဲ့ခေါ်ပါဖို့လည်းမဖြစ်ကိုရင့်မာနေဆိုတော့အန္တရာယ်ကကြီးမားတဲ့အတွက်ကြောင့်နတ်တော်ထဲမှာပြုစုလုပ်ကြွတဲ့အမျိုးသမီးတွေကိုတိတ်တိတ်ချာချာတောင်းမှားတန်းပြီးတော့ ဘယင်ကြီးစက်တိုက်ထွက်သွားတာစက်တိုက်ထွက်တဲ့အချိန်မှာပဲဘုဒ္ဓမဝတိမိဖုရားကခလိဖွာရောကိုဝန်ဖွာရောကိုဝန်ဖွာတဲ့အခါမှာအကြံပိုင်တဲ့မိပြန်တဲ့မိဖုရားတွေကမိဖုရား900ရှိတာကိုဘယင်ကြီးမှာမိဖုရား900ဘယ်သူမှမလိုလားဘူးဒီဒီဘုဒ္ဓမဝတိမိဖုရားကိုသူတို့ထက်ချော်သူတို့ထက်လှတာကိုအေဒမစီရီတရားဆိုတာဒီဖြစ်တာတော့ ခလိတ်ဖွာလာတော့ဘလို့ကြံတော့ဆိုတော့သစ်တုံးကြီးတဲ့ဒုံးကိုသွေးတွေတန်နေနဲ့တုပ်ပြီးတော့အဝတ်ပိုက်နဲ့ထုတ်ပြီးတော့အဲဘဒုမဝယ်တီမိဖုရားနေဘေးမှာသွားထားတယ်ခလိတ်မွေးစာမှာတော့မိဖုရားကြီးကတတိလဲလော့တတိမင်းနေတော့ဘာမှမသိဘူးအဲ့ဒီချိန်ကမှာသူ့ကိုပြူးစုတဲ့မြို့သမီးကိုလတ်ထိုးပြီးတော့သစ်တုံးကြီးတဲ့ဒုံးကိုသွေးတွေတန်နေနဲ့တုပ်လုပ်ပြီးတော့အဝတ်ပိုက်နဲ့ထုတ်ပြီးတော့နေဘေးမှာထားမွေးလာတော့ယောက်ျားလေးတယောက်မွေးလာတယ်အဲ့ဒီယောက်ျားလေးမွေးလာတဲ့ဒီကိုဝန်က ဖြစ်လာတဲ့သွေးတွေကနေပြီးတော့သွေးတစ်ဆဲမှာခလိတယောက်သွေးတစ်ဆဲမှာခလိတယောက်ဖြစ်သွားတာအာလုံးခလိဘယ်နဲ့ရှိမလဲ900ဒါဘာနေမိဖွားကြတာတော့တန်တိတဇတတ္တဝါလို့ခေါ်တယ်ကြည်မွေးဖွားလာတာတော့ဖြင့်ယောက်ျားလေးတယောက်ထက်မွေးလာတာပါပဲမွေးလာတဲ့ခါကျအဲ့သွေးသံတွေကနေပြီးတော့သွေးတွေကနေပြီးတော့ထွက်လာတဲ့သွေးတွေကနေပြီးတော့သွေးဆက်တစ်ဆက်နဲ့ယောက်ျားလေးတယောက်သွေးဆက်တစ်ဆက်ယောက်ျားလေးတယောက်ဆိုတော့အာလုံးပဲရှိသွားတယ် 900ရှိသွားတာပေါ့ဟောက496ရောက်ပေါ့ပကတိဖွားတဲ့သားကတည်းဆိုပေါ900ပေါ့ရှင်မင်းကြီးကတိုက်ပြည်မှာတိုက်ပြည်အစွန်မှာတက်တိုက်နေတယ်အဲ့ခါကျတော့မိဖုရားကြီးအဲ့ဘဒုမဝတီဒီခလေးတွေကိုမြင်မြအောင်ဆိုပြီးတော့တယောက်တယောက်စီမိဖုရားတစ်ပါးတယောက်စီယူပြီးတော့ပဒိန်ဆရာကြီးထံမှာအိုးတွေလောက်ခိုင်းတာပေါ့အိုးဆိုတာဟွာပေါ့ကျုပ်တွေပေါ့သံကျုပ်တွေပေါ့ ကျုပ်တွေလှုပ်ပြီးတော့အဲ့ဒီကျုပ်ထက်ကိုကလေးကိုထက်ကျုပ်ထက်ကိုခလိတဲ့ဒီပုဂ္ဂိုလ်တွေကပစ္စကဗုဒ္ဓအလောင်းပစ္စည်းမဝိကပုဂ္ဂိုလ်ဆိုဘယ်တော့မှမသေးဘူးလားလို့လည်းမသေးဘလို့လုံးလုံးဘယ်တော့မှမသေးဘူးယဟန္တာပြပြမှာဆိုပရိနိဗ္ဗာန်ဆံမှာမှာကမ္ဘာသာကုသလဆန့်ကျဲတော့အဲ့ဒါကျုပ်တွေလောက်ခိုင်းပြီးတော့ကျုပ်တခုထဲမှာမိဖုရားတစ်ပါးခလိတဲ့မိဖုရားတစ်ပါးတစ်ပါးတယောက်ကျုပ်နဲ့ထက်ပြီးတော့ဖွဲ့ထားရတာခါလေဖွဲ့ထားပြီနော်အဲ့ဒါဒီခလေးလေးတွေကလည်းပဲသူကမ္ဘာသာကုသကကြီးကြတော့ သူတို့လက်မရည်ထဲဗဇက်ထဲမှာသုံးပြီးတော့ note ရနေတယ်ကလေးလေးတွေကလည်းကြည့်အကျုပ်ထဲမှာနေတဲ့ကလေးလေးတွေအသက်ရှူကြရင်မသေးသွားဘူးနော်သူတို့လက်မလေးတွေကိုသူတို့စုပ်ပြီးတော့ note ဖြစ်ပြီးတော့အာရဖြစ်နေတဲ့ကလေးလေးတွေကလည်းကြည့်မိဖုရား900ခွက်ထားရတာဘုဒ္ဓမဘာဒီမိဖုရားတရိယာလာတဲ့ခါကျတော့ခုနကဖွာလာတဲ့ကလေးလေးဘယ်မှာငါကလေးလေးဘယ်မှာတော့မေးတဲ့ခါကျတော့အဲ့ဒီသူ့ပြူဆွဲမိမကသူ့မန်မိတ်ပြီးတော့ ဘယ်သူယုံမှမင်းလူမှမဟုတ်ပဲမင်းမွေးလာတာတက်တုံကြီးဟောဟောဒီမှာကြည့်တက်တုံကြီးကမွေးလာတာလူတွေကနေတက်တုံမွေးလာပါမလားမွေးပါမလားကြည့်တက်တုံကြီးမွေးလာတယ်ဆိုပြီးတော့မင်းနဲ့လူမှမဟုတ်ပဲဗာမြို့မြို့ကြိမ်ကြိမ်မောင်းဆက်ဆုပ်ရေရော့ပြီးတော့မင်းလူသားမှမမွေးပဲတက်တုံကြီးမွေးလာဟောမဟောတာအဲ့ဒါမင်းသားပဲဆိုပြီးဘယ်သူမှမဒီမဖြစ်ရှက်ရပြီးတော့ကဲဒီလိုဆိုရှင်ဒီတက်တုံကြီးသွားပြီးတော့ခွဲ ခွဲ့ဆွဲပစ်လိုက်ပါသူများမှမြင်မှမတော်ဘူးလူဘွားကနေပြီးတော့တစ်တုံမွေးတယ်ဆိုတာမြင်လို့မှမကောင်းကြလို့မှမကောင်းဘူးအမှန်တရှက်စရာကောင်းပါလေဒါကြောင့်သွားပြီးတော့ဆွဲပစ်လိုက်ပါဆွဲပစ်ခိုက်ကြအဲ့မှာသွားပြီးတော့ခွဲစိတ်ပြီးတော့ဆွဲပစ်လိုက်တာပေါ့ရှင်ဘင်ကစက်တိုင်းပြီးပြန်လာတဲ့ခါကျတော့ဘဒုမဝရီမိဖုရားကြီးသွားကြံတဲ့မိဖုရားတွေကရှင်ဘင်ကို ပုတ်ကပြီးတော့အသိမင်းကြီး သင်မင်းကြီးရဲ့မိဖုရားကမွေးတာဟာသက်တုံကြီးဒီမှာကြည့်သူ့ရဲ့မိဖုရားရဲ့လောကိတမလောကိမှုဒီမြို့သမီးကိုမေ့ကြည့်မယုံရင်မိခါရဟုတ်ပါတယ်သင်မင်းကြီးသက်တုံကြီးတို့မွေးလာတယ်အမ်တာထူးဆန်းတာပဲသင်မိသင်မင်းသင်မင်းကြီးရဲ့ဒီဒီမိမှာလူမမွေးဘလူမပဲသက်တုံကြီးမွေးတော့သူကရှက်လွန်းလို့သက်တုံကြီးသွားပြီးလှုပ်ပက်ခိုင်းနေတယ်အာတဲ့ရုံမာတဲ့ဘလူမာကမွေးလာတယ်ဘလူမာပဲဆိုကြ ဒါလည်းဗရဏတိရှင်မြန်နဲ့အဲ့ဒီတခါတည်းနန်းပေါ်နန်းတော်ပေါ်နှင်ချလိုက်တာတခါလေနန်းတော်ပေါ်ဘာလုပ်လဲဘယ်သူမှဒီမဖျက်ပါလို့လဲနှင်ချလိုက်ပြီနှင်ချလိုက်တော့အင်မတန်ငုညတဲ့အမျိုးသမီးမဟုတ်လားသူသွားတိုင်းသွားတိုင်းသူချီဖောင်းအောင်ဘာခံနေတယ်လဲခုခေတ်လို့ဒေါ်မြဖဏန်းတရားတွေမရှိဘူးအဲ့မှာဆင်တရားမရှိဘူးနန်းတော်ဘောကဆင်းသွားတာနဲ့တခါကိုယုံကိုဝါတွေအကိုပြောက်ခုနှစ်တောင်တိုက်ခန်းဟာအလိုလိုလင်းနေတယ် ရှေ့ကသွားတိုင်းသွားတိုင်းဘယ်သူမှကြာပန်းရှေ့ဖွားအမခံနေတာရှင်ပင်ရနတ်တော်နှင်ချတဲ့အခါကျတော့အယောင်အလင်းတွေလည်းအကုန်ပြောက်ဘယ်သူမှကြာပန်းမရှိတော့ဘူးနတ်တော်ကအစင်းတော့မြို့ထက်ကိုသွားတော့ခြားလဲခြားလဲနဲ့သွားဟိုနာသွားလိုက်ဒီဘယ်သွားမှမသိဘူးပေါ့ခြားလဲခြားလဲနဲ့ဟိုသွားလိုက်ဒီသွားလိုက်တနေ့ရောက်တော့အမျိုးသမီးတွေနဲ့သွားတွေ့တယ်ဟဲ့သမီးမင်းသားနဲ့သမီးမေတ္တာတရားရှိတော့လေရှေ့အကြောင်းကုသကံကကြောင်းရှိတော့အသမီးဘယ်သွားမှလဲ မိဖုရားဆိုတာအသိဉာဏ်ရှိတော့ကျမဒီကိုပဲလာပါတယ်အမေရဲ့ကျမသွားရမယ်တက်ခွာမယ်နေရအိမ်ကိုလက်ရှာနေတာပါလမ်းကိုလက်ရှာနေတာပါဟာဒါပြင်ကသမီးလာလာလာအမေတို့စီမှာပဲလာနေမင်းသမီးနဲ့မိဖုရားလည်းပြက်စကားစကားပဲလိမ့်ပါတာမဟုတ်လားကျမအရှင်ပြန်နာတော်နေထင်ရှားလိုက်ပါတယ်ထင်ရှားလိုက်သွားကြလာတယ်မရှိခိုးကြကိုးကြမရှိဘူးဒီလိုဖြစ်နေပါပြောသလားမပြောဘူးအသိလိမ့်ပါရှိတော့ကျမဒီရားကိုလာပါတယ်ဆွေမျိုးများအိမ်ကိုလိုက်ရှာနေပါတယ် အာတလာလာလာအမေတို့အိမ်မှာပဲလာနေဆိုတော့ဘွားကြီးခေါ်သွားတော့အိမ်မှာထားဘွားကြီးကြွေမွေးထားမြေသမီးလေးချစ်စရာအလုံးကောင်းတာကိုအောင်ကောင်းတော့ဒီနေ့တော့မိဖုရား900ကရှင်ပြင်းကိုသွားပြီးတော့လှက်ပတ်အသင်မင်းကြီးစစ်တိုက်ထွက်စဉ်ကာလတုန်းကကျွန်တော်မျိုးဂင်္ဂာမြင့်နောက်ကိုသွားပြီးတော့ဂင်္ဂာမြင့်နတ်ကိုသွားပြီးတော့တိုင်ကြားထားပါတယ် သင်္ခင်ကမြင့်အခုစောစောနာမည်ကြီးကျွန်တော်တို့ရှင်ဘုရင်ကြီးတက်တက်ဖွဲ့ပါပါတယ်ဘေးရန်အန္တရာယ်မရှိအောင်ကောက်ွယ်ဆောက်ရှောက်ပေးပါရှင်ဘုရင်ကြီးစက်တက်ပြီးတော့သိအောင်လို့ပြန်လာတဲ့အခါမှာသင်နာမည်ခင်ကမြင့်နာမည်ကြီးကိုကျွန်တော်မြတ်ပူဇော်ပါမယ်လို့ဂတိပေးထားပါတယ်ဒါကြောင့်မဟုတ်သင်မင်းကြီးကျွန်တော်လည်းနဲ့အတူကျွန်တော်တို့ကိုခင်ကမြင့်နာကိုသွားပြီးတော့ရေချုပ်ခဲ့ပြူပါသင်မင်းကြီးနဲ့တကွသွားပြီးတော့ရေချုပ်ပြီးတော့ခင်ကမြင့်နာပူဇော်ရအောင်ရှင်ဘုရင်ကယုံကြည်သွားပြီဘာပြောသွားပြီလဲ အသိဉာဏ်နဲ့တဲ့ပုဂ္ဂိုလ်ဆိုတာလူပွားလူခန္ဓာကိုယ်တဲ့တိတ်တုံကြီးမွေးလာတယ်ဆိုတာအသိဉာဏ်ရှိရင်ယုံယုံကြည်ပါမလားကိုဗရဏာရှင်မြတ်ကြီးယုံကြည်ပါရမလား तू အသိဉာဏ်ရှိရလားမင်းဆိုပေမဲ့မင်းသာဖြစ်တာနော်အသိဉာဏ်အလွန်နဲ့တာနော်အသိဉာဏ်အလွန်နဲ့တာကုသကံရောက်တာ तू ကမင်းဖြစ်နေတယ်အသိဉာဏ်အလွန်နဲ့တာလူ तू ရဲ့ तू ရဲ့မျက်မြင်ထဲမှာ तू နန်းတော်မှာတည်ပြီးမိဖုရားတွေကကလေးလေးမွေးတာ तू မြင်တာပဲမဟုတ်လားတိတ်တုံမွေးတာဘယ်လိုမြင်ဘူးလို့လဲဒါကြည့် ဘဒုမဝိရိယကုသကံလည်းပါတာပေါ့လေအကုသကံလည်းပါတာပေါ့အဲ့ဒါမိဖုရားတွေကအမတန်လဲတော့သူ့တဲ့ဆာလီလေးတွေနဲ့ဒီဂျုံလေးတွေကိုကိုယ်ပြီးတော့သွားတာခြုံပြီးတော့သွားတာဂင်္ဂမြင့်ထက်ရတဲ့ခါကျတော့အဲ့ဒီဂျုံတွေကြီးကိုတစ်ခါတည်းဂင်္ဂမြင့်ထက်ညှော့လိုက်တယ်ညှော့လိုက်တော့တကြမင်းကြီးကပြီးတယ်အဲ့ဒီကျုပ်တွေထဲမှာတကြမင်းကြီးကတကုတ်နဲ့အေးကျုပ်ထဲမှာဖွာသောကလေးလေးယောက်ျားလေးစီး ဗရဏတိရှင်ဘုရင်ကြီးနဲ့ဘဒုမဝတိမိဖုရားမှမွေးဖွားလာတော့သာယတနာဖြစ်သည်လို့စာရရေးထားရတာကကောင်းပါစာကုသကံနော်တတ်တော်တဲ့ကံကတရားမင်းရစာရေးဟာအကျုပ်ထက်မှစာရည်နဲ့မိဖုရား900အကျုံ900ကိုပြန်တက်ညှော့လိုက်ပြီအောက်မှာတငါသေးရဲ့ပိုက်ကွန်ထက်မှသွားပြီးတော့မိတယ်တခါလေစုပြီးတော့ကျုပ်900သွားမိတယ်ပိုက်ထက်မှသွားမိနေတယ်သွားပြီးတော့တငါသေးကအဲ့ဒီကျုပ်900ကိုယူလာတယ်တင်မင်းကြီးအမတန်သူ့အမတန်ဆန်း ဒီကျုပ်900ရပါတယ်ဆိုတော့ရှေ့ကသူ့ဆိုင်ရင်ရှင်ပြန်ထန်လာပြေးရတာကိုမပြေးပဲမရဘူးလေလာပြေးတဲ့ခါကျတော့ထူးထူးဆန်းဆန်းကျုပ်900ဘုရားဒီရှင်မြင်ကြီးပထမဦးဆုံးဖွင့်လိုက်တဲ့အခါမှာပထမဘဒုမဝိတီမွေးလာတဲ့သားသားကြီးယတနာပတ်တွေ့တယ်ထက်မစပါလာတယ်ဤသားယတနာဘဒုမဝိတီမင်းသားသည်ဗရဏတိရှင်ဘုရင်နဲ့ဘဒုမဝတိမှာမိဖလာသာယတနာဖြစ်သည်မောက်မှများကအကြံပက်ဆက်ပြီးတော့လိန်လိဆက်ဖြတ်ပြီးတော့ ဒီသာယတန်နဲ့ကျုပ်ထက်ထပ်ပြီးတော့ပင်လယ်ထက်မျောလိုက်သည်စဖတ်မိတာနဲ့အရှင်ပြန်ကြီးယူရုံမရဖြစ်ပြီးတော့တခါတည်းဘဒုမဝေဒီမူဖះလည်းနတ်တော်ထက်ဆင်းသွားရင်မလားဘယ်ရဲ့မျက်မှမသိဘူးလေယူရုံမရဖြစ်တခါတည်းအမန်းကြီးခေါ်ရှင်ပြန်ကြီးကိုယ်တိုင်ခေါ်ပြီးတော့ဆင်ကြီးကိုစီးပြီးတော့အာသာပြန်ငွေတစ်ထောင်ထုတ်ထုတ်ပြီးတော့ဆင်ရဲ့လက်ပြီးမှချီးဘဒုမဝေဒီမိဖះကိုမြင်တော့တွေးတဲ့ပုဂ္ဂိုလ်ဒီငွေတစ်ထောင်ယူစေဒူဝေဆိုပြီးတော့ဗန္နာတိပိတက်မှာလှက်လှက်ပြီးတော့ ဟိုလိုမမြင်တဲ့လူကများတော့ခုနကဘဒုမပတိမိဖျားနေတဲ့ဖွားကြီးအိမ်သားကိုဒီစီဗန်ရောက်လာတော့ဘဒုမပတိပြောတယ်အမေကြီးဟုတ်ဆင်းမှာဆွဲထားတဲ့ငွေတစ်ထောင်ထုတ်သွားယူဟဲ့သမီးဘလို့ယူမှာလဲဘဒုမဝိတ္တိမိဖျားကိုမြင်တဲ့ပုဂ္ဂိုလ်မှယူရမှာသွားယူတာယူပါဟာမယူရဲဘူးဆိုတော့ကျမရဲ့သမီးကဘဒုမဝတ္တိမိဖျားကိုမြင်ပါတယ် အဲ့ပြုတ်ပြီးတော့သွားယူခါလေသူ့အိမ်ရှိတင်းနေရောက်တဲ့ခါကျတော့အဖွားကြီးကငွေတစ်ထောင်ထိုးသွားယူပေါ့အဖွားကြီးမြင်သလားငါတော့မမြင်ဘူးငါရဲ့သမီးကမြင်ပါတယ်ဟုတ်ရဲ့လားဟုတ်တယ်ဒါဖြင့်ကယူဆိုပြီးတော့ငွေတစ်ထောင်ထိုးယူပြီးတော့အဲ့အမှုတွေမုန်းကြီးမရသေးတာပတိတွေကနေတခါတည်းဖွားကြီးအိမ်လိမ့်လာတော့ပဒုမဝဒီမဖျက်သွားတွေ့တွေ့တာသူသီးတာပေါ့သူတို့ရှင်ပြင်မိဖျက်ကြီးဆိုတော့သီးတယ်မလားဟာမိမိဖျက်ကြီးဒီရောက်နေတာဟုတ်သူ တမီးဖယားကြီးနတ်တော်လိုက်ပါသွားပြောတော့အဲ့ခါအဖွားကြီးကလည်းသူကမသိဘူးဒါမှဘဒုမောက်ဒီမိဖယားကသွားရောသိရကိုမိဖယားဆိုတော့ဘယ်သိမှဘယ်မြင်ခုပါလိမ့်မလားအသင်မိဖယားနတ်တော်ကြွားလိုက်ပါဆိုတော့ငါမဒီတက်ငါမကြွားလိုက်ဘူးမကြွားလိုက်ဘူးဒီအိမ်ကနေပြီးတော့နတ်တော်အထိတန်ဖို့ကြီးမားတဲ့ကော်စောကြီးတွေကိုခင်းအပေါ်ကနေပြီးတော့ဗိတန်တွေမိုးအဲ့ဒီလိုလုံမှငါကိုယ်တိုင်ခြေခွားနဲ့ နတ်တော်ကိုငါလာမယ်ပြီးတဲ့ခါကျတော့နတ်တော်သွားရှင်ပြန်သွားလျှောက်ရှင်ပြန်ဒီတိုင်းလှုပ်စေခတ်တသက်လေးခတ်တာမှာတနိုင်တဲ့ဆိုတရားတူတူလေးပြန်ဟောရမှာခုကြားတော့ကြားနေတယ်မဟုတ်လားဖြစ်ပုံမြင်နေတယ်စိတ်ထဲမြင်တယ်မဟုတ်လားအေးစိတ်ဝင်စားစရာကြီးမိဖုရားကြီးရဲ့စိတ်ရှိတဲ့အတိုင်းတခါတည်းနန္ဒဝါနေပြီးတော့အိမ်ဒီတခါတန်ဖိုးကြီးမားတဲ့တခါကိုစိုးကြီးခင်းပေါ်ကနေပြီးတော့ဗိတန်ကြီးတွေကြက်ကြက်ပြီးတော့ခါတယ်မိဖုရားသူကိုယ်တိုင် ရွှေထန်းစင်နဲ့သူမလိုက်ဘူးအဲသူ့အိမ်ဝါကနေပြီးတော့ဒီကော်စောကြီးပေါ်မှာတခါတဲ့မင်းချလိုက်ကြပြိုင်နဲ့ဘဒုမကြပန်းဒီလက်ခံသွားတာပါပဲတခါလေခေတလမ်းမှာခေတဖက်မှာဘဒုမကြပန်းတပစီတပစီတပစီကတိုက်သူပြည်သားလူများတွေအကုန်ကြည်ကြဝိုက်ကြည်ကြတာဟုတ်သူဆန်းဆန်းအဲ့ခါကြတော့မှလူများမြင်မယ်မဟုတ်ဘူးလားဒီတိုက်ထန်းစင်နဲ့ထန်းသွားရင်သူမြင်ပါမလားသိပါမလားတိုက်သူပြည်သားလူများသိအောင်လုပ်လိုက်တာသူကပညာရှိတယ်နေသမီးက အဲ့ဒီပြည်သားလူအများမြောင်တကားတဲ့လူတွေအောက်ကောက်တရားသိနေတောင်းနေသန်းနေခီးပြီးတော့တခါဝိုက်ကြီးနေရတခါတဲ့လူတွေကတခါထူးထူးဆန်းဆန်းတခါမှထုပြီးဆန်းပြီးမြို့သူမြေလှမ်းလှချောမှချောခီလှမ်းနေလှမ်းနေလှမ်းနေခီဖွားနေဖွားနေဘယ်သူမှကြမ်းမိုင်းခန့်ခန့်ခန့်သွားလိုက်တာနန်းတော်ပေါ်ရောက်နန်းဘုတ်နန်းတော်ပေါ်ရောက်တော့ယူကျိုးမြဖြစ်ရှင်ပြန်ကြီးသူသိသွားပြီကိုပြီးအခါကျတော့ကဲဘယ်သူမှဝိဒိမဖျားကြီးဒီမိဖုရား900ကိုသိဘယ်လိုအပြစ်ဒဏ်ပေးရှင်တယ်လဲသင်ရဲ့ လှုပ်ရှင်တာပြောဆိုတော့သူကျွန်ဖြစ်လို့လာတယ်ပြောတယ်မိဖုရား900ကိုဘာလို့ရှင်လဲကျွန်ဖြစ်လို့လာတယ်သူ့ရဲ့စေကံကျွန်ဖြစ်လို့လာတယ်တခါမိဖုရား900ကိုတခါတက်ပြမှာတခါတည်းကြေးကြေးနောင်နေတယ်တခါစီတီးပြီးတော့မိဖုရား900ကိုတခါလဲလှက်လှက်ပြီးတော့ကျွန်ဖြစ်မိဖုရားဘယ်သူမှမသိမိဖုရားကျွန်ဆိုအဲ့နိုင်ငံမှာကြွကြော်တာပါပဲကျွန်ဆိုတာအလွန်ကိုပဲအဆက်နဲ့နေတာကိုဖြစ်ခရလေတခါနဲ့မိဖုရား900တခါမြို့လှက်ပြီးတော့ကျွန်စင်တက်လှက်ပြီးတော့တခါ တိုက်တိပိကလူများသိစေတဲ့အခါဘုဒ္ဓဘာဝတိမိဖုရားကျွန်နေကျွန်မားနေဆိုတော့တခါနတ်တော်ပြန်ရောက်လာကဲမိဖုရားပြီးပြီးဘာလို့ဖြစ်သေးတယ်လဲဆိုတော့ဒီကျွန်မိဖုရား900ကိုကျွန်ဖြစ်တဲ့မိဖုရား900ကိုအခုပဲအကျွန်ဖြန့်နေပြီးတော့သူတော်လှန်သူဖြစ်သွားစေကျွန်ဖြစ်တဲ့ပြန်လောတာပါလေကျွန်ဘောကနေလောစေပြီးတော့ဟာတခါပြန်စီစီပြန်လဲကိုနာကမိဖုရား900ကျွန်မိဖုရား900လဲကိုကျွန်ဘောကလောစေပြန်ကျင်းညာနိုင်ငံထဲမှာပြန်ကျင်းညာစီနဲ့ပြန်ကျင်းညာပြီးတော့ ဒီကျွန်ဖြစ်နေပြန်ခေါ်လိုက်တဲ့မိဖုရား900ကိုခလေးတယောက်မိဖုရားတပါခလေးတယောက်ခလေးကိုမွေးစေပြုစုစေတခါလေခလေးထိပ်ဖြစ်ကုန်တာပေါ့ဘာပြသွားပြီလဲခလေးထိပ်ဖြစ်ကုန်ပြီမိဖုရား900ဘဒုမဝတီဘဒုမမင်းသားမင်းသားကြီးတယောက်ကိုသာလင်မိဖုရားကြီးသူ့ကိုယ်တိုင်မွေးတယ်ကြံတယ်လက်ရနဲ့ကိုယ်ဆက်ကိုယ်ရကိုကြံတယ်မိဖုရားတွေမွေးရတယ်ခလေးထိပ်ဖြစ်ကုန်တော်ကြောက်ကြတော်တော်ကြပါဆိုရကြည်သူပိစိကဗုဒ္ဓကို ပဒုံမကြာပန်းလှူစဉ်ကာလတုန်းကသားရတနာ900ဖွားမြပါသေးတာလို့ပုတ်ပုံပန်း900ကိုလှူတယ်မဟုတ်ဆူတောင်းလှူတယ်မဟုတ်လားသူဆူတောင်းတဲ့အတိုင်းပါဖြစ်သွားပြီလေပန်း900ပြည့်စုံသွားပြီသူ့ရဲ့ခြေဖွားအမဘဒုံမကြာပန်းခံပါသေးတာလို့ဆူတောင်းတယ်မဟုတ်လားခုဘဒုံမကြာမခံဘူးလားဆူတောင်းပြည့်စုံနော်တကောင်မဝါစာကုသကဆန့်ကျင်မှုပဲပိစကဗုဒ္ဓမှာဒုတိယတကြိမ်သူပန်းပြန်ယူတယ်မဟုတ်လားတရားတရားနဲ့နဲ့ရော့ပြီးပန်းပြန်ယူတယ်မဟုတ်လားပြန်ယူပြီးတော့ပြန်လှူတယ်မဟုတ်လား ပြန်ယူတဲ့အကုသကံရောက်နတ်တော်ဘောကသူဆင်းသွားရသည်အကုသကံကျုပ်ပေးပုံလေးကြည့်မိဖုရားဘွားနေပြီးတော့သူလျှော့သွားတယ်မဟုတ်လားလျှော့သွားတယ်ရှင်ပြန်ကြီးယုမတန်တရားဘလူမတန်တရားဖြတ်သွားတယ်မဟုတ်လားနတ်တော်နှိမ်ချလိုက်တယ်မဟုတ်လားသူအဲ့ဒါဟာပိစိကဗုဒ္ဓဆူထားတဲ့ဘဒုံမှာကြာပန်းပြန်ယူတဲ့အကုသကံရောက်ဒီကံကျုပ်ကသူခံစားရတယ်နောက်ထပ်သူပြန်လှူတယ်မဟုတ်လားပြန်လှူတဲ့ကုသကံရောက်ဘယင်ကြီးကသူပြန်ပြီးတော့ တွေ့ပြီးတော့ပြန်ယူပြီးတော့မိဖုရားခေါင်းကြီးပြန်ဖြတ်သွားရတယ်ကြားတယ်နော်ဒါဒါနကုသိုလ်ပဲမဟုတ်ဘူးလားမဆန့်ကျင်ဘူးလားဒါနကုသိုလ်ပါရမီရှင်မြတ်ကိုလိုတဲ့အစုအတိုင်းမပြည့်စုံနိုင်ဘူးလားပြည့်စုံတဲ့အခါလဲရှိဤမပြည့်စုံတဲ့အခါလဲရှိဤတဲ့မနေ့ဟောလာပြီနော်သေဒနာဇောဘယ်နှကြိမ်ရှိသလဲခုနှစ်ကြိမ်ပထမဇောအကျုပ်ပိတ်ရင် လက်ရှိပြစ္ဆုတ်ပံဘဝမှာကျူပေးတယ်တတ္တမဆောကျူပေးရင်ဒုတိယဘဝမှာကျူပေးတယ်အလယ်ဆုံး၅ချက်ကျူပေးရင်တတိယဘဝမှာစ၍နိဗ္ဗာန်ရတဲ့ဒီကျူပေးတယ်မနေ့ကတရားမေးပါ ਈ ဗောတရားမှာနှလုံးမသွင်းပဲကိုတွတ်တွတ်တွတ်တွတ်တွတ်တွတ်ခါလဲတာလိကလေးစကားပြောနေကြတာဘုရားပိဿာကြီးမနေ့ကလဲဥပုပ်တိလာယူတွတ်တွတ်တွတ်တွတ်စာကလေးဥပုပ်စကားပြောတစ်ချက်တည်းတရားဖြုတ်ရခါလဲတွတ်တွတ်တွတ်တွတ်တွတ်စာလေးဥပုပ်ပဲခါလဲစကားပြောနေတာတရားနှလုံးမသွင်းဘူး ဒါဆူပါသေးတယ်ရပါတယ်ဟုတ်အောင်မလားနောက်နောက်လူဒီလိုတွတ်တွတ်တွတ်စကားမပြောလိုက်ကိုတရားလိုက်ကိုမှတ်နေရဘုန်းတော်ပြသတယ်အဲ့တော့သူဘဒုံမှာကြံပန်းကိုပြန်ယူလိုက်တဲ့အကုတုကံကြောင့်မိဖုရားဘွားကသူရာထုကဆင်းသွားရသည်ဘဒုံမှာကြံပန်းကိုပြန်လှူရတဲ့ကုတုကံကြောင့်မိဖုရားပြန်ပြီးတော့ဖြစ်ရသည်ဘဒုံမှာကြံပန်းကိုလှူပြီးသုတ္တန်တဲ့ကုတုကံကြောင့်သူ့ခြေဖွားအောင်မှာဘဒုံမှာကြံပန်းခံရသည် ပေါက်ပေါက်ပန်း900လူသာယတနာ900ဆုတောင်းတဲ့အတွက်ကြောင့်မို့သာယတနာ900ဖြစ်လာရသည်ဘောပေါ်တယ်မဟုတ်လားသူတန်းဆုတိုင်းပြီးဆုံးသွားတယ်မဟုတ်လားကြည့်အဲ့ဒီသံ900လည်းပဲအသက်16နှစ်အရွယ်ရောက်တဲ့အခါကျတော့မင်းဥယျာဉ်ထမ်းမှာဘယ်လိုမှကြာပန်းကြာကန်ရည်ရှိတယ်လို့ထားတာရှင်ပြသံ900ကစားဖို့အတွက်နတ်တော်ထမ်းမှာနတ်တော်လုတ်ကလေးတွေဆောက်ကစားဖို့ရများကြီးနေရတယ်လို့ထားတာ တနေ့တော့အသက်16နှစ်အရွယ်ရောက်ရှိလာတဲ့ခါကျတော့သူမင်းသားလေးတွေကနန်းဥယျာဉ်ထဲမှာဘဒုံမှာကြာတော့ထဲမှာကစားရင်းနဲ့ဘဒုံမှာကြာဖက်ကြီးကြာရွက်တွေပေါ်မှာထိုင်နေရတာခါလေထိုင်နေကြဘဒုံမှာကြာပန်းကြီးတွေကြာရွက်တွေကြီးတာကိုအိန္ဒိယမှာဘဒုံမှာကြာရွက်တွေမှာလူထိုင်နိုင်တယ်ကြာရွက်ကြီးတွေနဲ့အဲ့တော့ဒီမင်းသား900ဥယျာဉ်ထဲမှာဘဒုံမှာကြာဘဒုံမှာရေကန်ထဲမှာကြာဖက်ပေါ်မှာ ထိုင်းနေရမုတ်ချုပ်သွားတော့အမတ်တွေကသင်မင်းသားတို့အိမ်ပြန်ဖို့ရောက်ပြီမုတ်ချုပ်ပြီနတ်တော်ထပြန်ကြစို့လို့ခေါ်တော့တုတ်တုတ်မှမလှုပ်ဘူးမင်းသားရတင်ပလင်ခွေချိတ်ထိုင်စက်ကုတ်တဲ့မစိလေးမှိတ်ပြီးတော့တရားပွားနေရတရားပွားနေအထုနေကြတာပစ္စကဗုဒ္ဓတရားအထုနေကြတာအဲ့တော့ဘ누구မှခေါ်တော်များတာနဲ့နတ်တော်ထိုက်သွားဘင်းသွားပြီးတော့ဥတင်အသင်မင်းကြီးသင်မင်းကြီးရဲ့သားတော်900ဟာဘ누구မှကြာရေကန်ထက်မှကြာဖက်ပေါ်မှာထိုင်နေရတယ်ခေါ်လို့မရဘူး အဲ့တော့သူ့သားရင်နေချင်တော့နေပါစီဘာမှမပြောနဲ့သူနေချင်နေဒီတက်မင်းတို့ဒီတက်ကြီးနေရပြောတော့အဲ့ဒီအမန်းတရားနဲ့တခါအဲ့ဒီဘဒုမကြာရေခိုင်းပပလက်မှာဝိုင်းပြီးကြီးနေကြရတယ်နောက်တနေ့မနေ့မုံလင်းခါကြတော့ဘဒုမကြာပိုင်းတွေညှို့ညှို့ညှို့ညှို့သွားတာဘဒုမကြာရွဲတွေပုတ်ပုတ်ပုတ်ပုတ်ပြီးတော့ကြာကြာသွားတာကိုဒီမင်းသား900မြန်တဲ့ခါမှာဩတို့ရခန္ဓာကရွတ်နာပြတယ်လည်းပဲမမြဲတဲ့ ဒီဘဒုံမှာကြာပန်းကြီးတွေညှို့ညှို့သွားတယ်လို့ဘဒုံမှာကြာရွက်ကြီးတွေညှို့ညှို့ညှို့ညှို့ပုတ်ပုတ်ပြီးတော့ကျွေသွားတယ်လို့ဒုက္ခနာကိုတက်မှရှိတဲ့ယုံနာတရားဓမ္မသင်္ခါရတရားတွေကခန္ဓာ၅ပါးလည်းမမြဲတဲ့အနိစ္စတရားပဲဒုက္ခနာကိုမမြဲဘူးခန္ဓာကိုယ်ထက်ယူလိုက်တယ်ဆင်းရဲတဲ့ဒုက္ခတရားအဆုံးမြတ်တဲ့အနတ္တတရားပဲအိုရင်းနာရင်းတရားတွေတို့မှရှိတာပါပဲဆင်ခြင်လိုက်တယ်အဲ့ဒါကိုဗဟိတဥပနိတကိစ္စလို့ခေါ်တယ်အပြင်လောကမှာရှိတဲ့သင်္ခါရတရားကို ဖြစ်ပြနေတဲ့သင်္ခါရတရားမိမိခန္ဓာကိုယ်တည်းယူပြီးတော့နှလုံးသွင်းတာကိုဗဟိတဥပနိတယပစ္စည်းလို့ခေါ်တယ်တရားထုရနိုင်တဲ့ဝိပဿနာရှုနည်းပဲဒါတွေကမြတ်စွာဘုရားရှင်လုံးတော်တိရထမင်းသားလုံးတော်တောထွက်တဲ့ကလာတို့ကလူအိုသူနာသူတေယဟန်နမိကြီးလေးပါးမြင်တောထွက်တဲ့ကြားဝဲတယ်မလားအဲ့ဒါဗဟိတဥပနိတပစ္စည်းခေါ်တယ်အပြင်လောကကိုမြင်ပြီးတော့တရားတန်ကဖြတ်သွားတာဒါကြောင့်မဟုတ်သေးဘူးမင်းသား900ဘယ်တော့မှကြက်ဖက်ပေါ်မှာထိုင်ရင်းနဲ့ကြီးကြီးကြီးနဲ့ အခြားခြားဘသူမှကြာပိုင်းတွေညှို့ညှို့ညှို့ပြီးတော့သွားတာတွေကြာရွယ်တွေညှို့ညှို့ပြီးတော့ပုတ်ပြီးတော့ဆွေးပြီးတော့ကြာအောင်ရေထက်ပြုတ်ကြပြုတ်ကြသွားတာတွေမြင်တော့ဒုက္ခန္တာကိုလဲပဲဒီယုံနာဓမ္မသင်္ခါရတက်တွေလည်းပဲဒီလိုပဲအိုရမယ်နာရမယ်သိရမယ်အနိစ္စဒုက္ခအနန္တအနိစ္စအနန္တစိတ်ချင်းစိတ်ချင်းနဲ့ပစ္စည်းကဗုဒ္ဓဖြစ်ကုန်ပြီ900သလုံးလူအသင်ပဲရှိသေးတယ်အဲ့တော့အမတ်တွေကသင်မင်းသားတို့နန်းတော်ပြန်ကြွားဖို့အချိန်တန်ပြီဆိုတော့ သူတို့အမင်းသားတွေပြောတယ်အမန်တို့ငါတို့ဟာလူမဟုတ်ဘူးပိစိကဗုဒ္ဓတွေဟာမဟုတ်ပါဘူးပိစိကဗုဒ္ဓဆိုတာဒီလိုမဟုတ်ဘူးပိစိကဗုဒ္ဓဆိုတာဥပိကရုံးနဲ့သဘိတ်နဲ့သင်္ကန်းနဲ့လွယ်ပြီးတော့နေတာသင်မင်းသားတို့လို့မဟုတ်ဘူးအမန်တည်းပြောတော့အဲ့ဒီကြာဖက်ပေါ်မှာထိုင်နေတဲ့မင်းသားလေးတွေကသူတို့ဥကောင်းကိုလည်းနဲ့သုတ်တာလိုက်တဲ့ဒီပြိုင်နဲ့လူအသင်ပြောက်ပရိက္ခရှက်ပါလွယ်ပြီးသင်္ကန်းဝင်ပြီးသားဖြစ်သွားတယ်ခါထူးဆန်းဟုတ်လားအကြည့်ကမ္မဝါစာကုသကံညာနော် သူတို့ကောင်းလို့သူတို့ညာလဲလေးနဲ့သုံးသားလိုက်ပြီးနဲ့တပြိုင်နဲ့ကရုတ်ပြောင်ပြောင်ဖြည့်ပြီးတော့အသက်60လောက်အရွယ်ရှိတယ်ပထေကြီးလို့သင်္ကန်းဝတ်ပြီးသားသပိတ်လွယ်ပြီးသားဖြစ်သွားပြီချက်ချင်းပဲကောင်းကင်ဘုံဇန်နဲ့ကြွပြီးတော့ကန္တမာသနာတောင်ပေါ်ကြွကုန်လို့တယ်ပြည့်စကဘုရား900ဘာဖြစ်သွားတယ်လဲမိဖုရားကြီးမွေးတဲ့တန်900ဘာဖြစ်သွားပြီလဲပြည့်စကဘုရား900ဖြစ်သွားပြီကြည့်ကန္တမာသနာတောင်ပေါ်ကောင်းကင်ဘုံကြွသွားတယ် သူတို့ကဇံတရားသူမှာရှေ့ဘောကပါရမီပါတာကိုအမတ်တွေနတ်တော်ပြန်တတော်ဥတင်သင်္မင်ကြီးရသားတော့900ပိစိကဗုဒ္ဓဖြစ်ပြီးတော့ဂန္ဓမာသနာတောက်ပေါ်ကြွားတော့ပြီဘုရားယဟရပရိခါယသင်္ကန်းတွေဝေါယုံပြီးတော့တပိတ်လွယ်ပြီးတော့ဘယ်တော့မှကြာရွက်ပေါ်မှာပဲထိုင်ပြီးတော့ဥကောင်းကိုလည်းသုတ်တက်လိုက်တဲ့အခါမှာပိစိကဗုဒ္ဓဖြစ်ပြီးတော့ယဟဖြစ်ပြီးတော့ဂန္ဓမာနတောင်ကြွားတော်မူပါပြီဘုရားလို့ရှောက်ရှားပြီးတော့မိဖုရားကြီးဘယ်တော့မှဝေဒီမိဖုရားကြီးသွားတော့တတော်ဥတင် ဆိုတော့ဥတ္တရခါကျတော့မိဖုရားကြီးကအဲ့ဒီနေရာမှာမိဖုရားကြီးကအသက်နုတယ်ဩငါမွေးတဲ့သာ900သာယတနာငါနာမှာဘယ်သူမှမရှိငါအကုရမဖြစ်လေခြင်းဆိုတော့နှလုံးမသမယာဖြစ်ပြီးတော့သောကပရိဒေဝတရားတွေဖြစ်ပေါ်လာပြီးတော့အဲ့ဒီမှာသားရည်နဲ့ကိုယ်ကွင်းရတဲ့ဆင်းရဲတဲ့ဒုက္ခဝေဒနာကြောင့်အသက်နှလုံးကိုယ်ရပြီးတော့ကံတော်ကုန်နိုင်ရဆံပါတော့တယ်မိဖုရားကြီးဘာဖြစ်သွားပြီလဲ ကံတော့သေသွားပြီဤတန်ဘာဖြစ်သွားပြီလဲအမှန်မှန်ကတော့သူနှလုံးသွင်းကောင်းမယ်ဆိုရှင်ဩငါသားတော့ငါရပစ္စည်းကဗုဒ္ဓဖြစ်သွားပြီငါအမတကုသကံကောင်းတာပါပဲငါသားတော့ငါရငါဖူးအောင်မှာပဲဆိုပြီးတော့ဒီလိုနှလုံးသွင်းရမှာမဟုတ်လားညံအားနဲတော့ဒီလောက်များတဲ့သားတွေနဲ့ငါတရားမှငါအတူမနေရဘူးငါကခွက်ခွာပြီးတော့သွားသွားကုန်ပြီငါကဘယ်သူမှခင်မင်တဲ့ပုံကိုယ်တွေမရှိဘူးဆိုပြီးတော့ဒီလိုနှလုံးသွင်းမှားရတဲ့တရားမို့အသက်လောင်ကျွမ်းပြီးတော့အသက်ကွဲပြီးတော့သိသွားတော့တယ် သေသွားတော့ဘာနာတိပြည့်အစွန်ဖြားနားကြတဲ့မြို့အပြင်ဘက်မှာဆင်းရဲသားမြို့သမီးသွားဖြစ်တယ်ဘုရားပိဇာကြီးမိဖုရားကြီးသေသွားတော့ဘာဖြစ်သွားတယ်လဲဆင်းရဲသားသွားဖြစ်တယ်ကောင်းပါကုသိုလ်မိဖုရားကြီးဘဝကနေပြီးတော့ဘာဖြစ်သွားပြီလဲဆင်းရဲတဲ့ဘဝမှာသွားလူသွားဖြစ်တယ်အဲ့မှာပရိသတ်တွေသွားနေတယ်ဆိုလိုရင်းကကာမဝါစရာကုသိုလ်ကံဒီအပြောင်းအလဲရှိသည်အလှဲအပြောင်းလှဲရှိသည်အထက်တန်းကြတဲ့ကာမဝါစာ ကုသိုလ်အကျိုးပေးသွားရင်လူဘဝနတ်ဘဝဒီမှာချမ်းသာတယ် ကုသကံကမကောင်းမှုဆိုရှင်လူဘဝမှာဖြစ်ရများတော့လဲဆင်းရဲတဲ့ဘဝပြောင်းသွားရတယ်အဲ့ဒါလိုနဲ့ဘဝပေါင်းများစွာဖြစ်ဖြစ်ဖြစ်ပြီးတော့လာလိုက်တာဟာမြတ်စွာဘုရားရှင်လက်ထက်တဲ့ခါကျတော့ဥပလောင်ထေရီဖြစ်ပြီးတော့နိဗ္ဗာန်ဝင်သွားတာပါပဲမနေ့ကနည်းနည်းပြောလာခဲ့တယ်မလားဒါဥပလောင်ထေရီရဲ့အလောင်းပဲဒီဘဒုမဝေဒီမဖျားကြီးရတယ်ပဲထူးဆန်းတယ်မဟုတ်ဘူးလားနောက်ဆုံးဘောတော်မှာမြတ်စွာဘုရားရှင်လက်ထက်ရတဲ့ကုတ်သူဘာယူသွားပြီကြွတန်းဝင်ပြီးတော့မိဖျားကြီးဟိုရဟန္တာမှာဖြစ်ပြီးတော့နိဗ္ဗာန်ဝင်သွားရုံမဟုတ်လားဘယ်ကုသကံအခြေခံသွားတယ်လဲ ဒါနကုသိုလ်ပဲမဟုတ်လားဘုလို့ပေးတာကြားတာမဟုတ်လားဒါကြောင့်မို့ပြုတန်းရင်ဒါနကုသိုလ်နိဗ္ဗာန်များပဲဘူးလားရတယ်သုတ်တောင်းတဲ့အခါကိုတောင်းတဲ့သုတ်တန်းများပဲဘူးလားဘဒုမဝရီမိဖုရားသွားပြီးတော့မတောင်းပါလိမ့်နဲ့မလွယ်ဘူးခွက်ကင်းမှမြတ်ဖြစ်မဲ့ဆိုရင်လေမလွယ်ဘူးဘသူမှတောင်းရယူမှာမဟုတ်ဘူးနော်ခလင်900ဟုတ်တယ်မလားဒီလိုလဲဖြစ်နိုင်တယ်ဆိုကြံ့ကံမှာရှိပါတယ်နားလဲသဘောပေါက်ဖို့ပါပဲကာမဝါစာကုသကံဆိုတာစကြယ်တယ်ဒါကြောင့်မို့ ညာနဲ့ရှင်ပြီးပြည့်တဲ့ကာမဝါစာကုသကံနဲ့ကျုပ်ပြည့်တဲ့ကာမအမှန်ဆန်းကျဲတယ်ဒါနာကုသပဲပြုပြုသီလကုသပဲဆန်းဒီဆန်းဒီဘောနာကုသပဲပွားများပွားများအသိဉာဏ်ပါဖို့အရေးကြီးတယ်နားလည်တယ်နော်ဒါကြောင့်မို့ပေါ်ပေါ်ဆာဆာမလုံးနဲ့ကိုပေါ်ရင်ကိုပဲရောမှာပဲတန်ဖို့ရှိရှိဒါနာကုသပြုဥပုံနဲ့ဥပုံနဲ့တရက်တရက်ကြောင်းလာတဲ့ခါကျတော့ထိုက်တဲ့တန်းတန်းဝိပဿနာတတိပဋ္ဌာန်ဘောနာတရားကိုပွားမိမိသီလကိုမညှိုးစေနဲ့ရဲရဲရဲတရားကိုဘောနာအာထုတ်ရသလောက်အခြေယူပြီးတော့အာထုတ် တွတ်တွတ်စကားမပြောနဲ့နောက်တစ်ပါးကြတော့တစ်ချက်တည်းကြင်မမခောက်ခိုက်တော့ဘူးနှစ်နာရီမထိုးမီ15မိနစ်အလိုမှာကြင်မခောက်ခိုက်တော့မယ်အဲ15မိနစ်မှာလမ်းလေးခနဲ့ရှောက်ပြီးတော့နောက်ထပ်တရားနာရမယ်နှုတ်မှုရှင်တွတ်တွတ်စကားတွေတဲချစ်ကုန်လေယောဂီတွေမရဘူးဇီးကုတ်ပြီးတော့ဇီးကုတ်ပြီးတော့တရားထိုင်တရားထိုင်ခက်မရတော့မယ်ကိုကတွတ်တွတ်တွတ်မနဲ့ပဲဒီတိုင်းတိလာပေးပြီးရှင်တွတ်တွတ်တွတ်စကားတက်နေရတာပဲအဲနောက်ဥပ္ပကြာရှင်တိလာပေးပြီးတရားထိုင်ထမင်းကျွေးကိုကြင်မခေါ်မှထားအဲ နောက်ကြတော့လားနောက်နောက်ဥပုပ်ကြတာနော်အဲကိုတရားကိုနှလုံးသွင်းပြီးတော့အာထုကြအဲကုသိုလ်ကောင်းမှုများများရအောင်ပေါ့အဲနောက်နောက်တစ်ချက်နောက်တစ်ချက်ခွက်လောက်မှကြင်မခေါ်ပြီးမယ်အခက်တခဏ15မိနစ်လမ်းထားအပေါ်ပါသွားလမ်းလေးလျှောက်နိုင်နိုင်ထုတ်တရားနာရမယ်ဒါမှကုသိုလ်ကပူပြီးတော့ကုသိုလ်ကောင်းမှုပုံများလာမယ်မဟုတ်လားပုံများလာရင်နိဗ္ဗာန်နဲ့ပူပြီးတော့နိလာမယ်ဘုန်းကြီးကပရိသတ်ကိုကျင့်စံတော်ကြီးမဟုတ်ဘူးနော်နိဗ္ဗာန်နဲ့ပူနိသွားအောင်လို့ဟုတ်လားမလားပူနိသွားအောင်လို့ အဲခု ကာမပရိသတ်တက္ကတာကုသကနဲ့ဆက်ဆက်တော့ကြားနာကြားပြီးပြီမလားဘဒုမဝေဒီနိဖះဖြစ်ပုံလေးကိုလည်းနာကြားပြီးပြီမဟုတ်လားသိသွားပြီနော်ဒါကြောင့်ဒီကနေ့ကာမပရိသတ်တက္ကတာကုသကံနဲ့အကျိုးပေးဖို့လည်းဆက်ဆက်တော့ဘဒုမဝေဒီနိဖះရဲ့အကြောင်းအရာကိုဝတ္ထုအကြောင်းအရာကိုကြားနာရအောင်ဓမ္မကောဏကုသကစေနာပုံတို့ကြောင့်မိမိတို့အသက်ရှိသမျှကာလပတ်လုံးဒါနသီလဘာဝနာကုသတရားကိုပြုတိုင်းပြုတိုင်းအသိဉာဏ်ပညာနဲ့ရှင်၍တထာဝိရိယတတိသမารိပညာခေါ်တဲ့အိန္ဒြေ၅ပါးမွန်းမှန်ကား အသိဉာဏ်ပညာနဲ့ရှင်နိဗ္ဗာန်ကိုရည်ရွယ်ပြီးဒါနာကိုပြုသီလကိုစောင့်တည်ဘောနာကမ္မထာနှလုံးနှလုံးသွင်းအထုနိုင်ကြပြီလေမိမိပြုတဲ့ဒါနသီလဘောနာကုသိုလ်တို့ကြောင့်အိုရခြင်းဒုက္ခနာရင်ဒုက္ခသေခြင်းဒုက္ခစသောဒုက္ခမျိုးမျိုးတို့မှလောင်းရချမ်းတော်ကရှိတဲ့အငိဋ္ဌနိဗ္ဗာန်တရားတော်များကိုလှင်လင်းမြန်မြန်မျက်မှောက်ပြုရပါလို့ဤလို့နိဗ္ဗာန်ကိုဆုတတ်ရဝမ်းမြောက်ဝမ်းသာအထုနိုင်ကြပါစေကုန်တည်း ဤသို့ပြုရာနံဘုံညကြောင့်ခမ်းမြအေဤဝိမမီသည်ရွှေပြည်ထောချောက်လမ်းမကောက်ပေရောက်ရပါလို့ထိုးထိုးပါဝကျင်လဲရလဲဒုက္ခဗိရံယမပေါင်းမကောင်းဟူသည်မြတ်တတိယပဲ သဗ္ဗအိဋ္ဌာမင်္ဂလာကိုရွယ်ခါတာတိုင်းရလေတော်ယနေ့ယခုပြူပြူသာမြညံပါကကိုမိဘဆရာမျိုးလဟာနှင့်ကိုမဆောက်ကြကိုသောနကအရင်စား၍ ရှိသမျှလုံးစုံဘုံ30ပြည့်ဖြစ်ဖြစ်သမျှဝိနေရတို့ရကြပါစေပေငါဝေသည်မြာထွေသာတုခေါ်သိတော်အမြအမြအမြယူတော်မူကြပါကုန်တော် သာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်တော်သာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်တော်သာဓုသာဓုသာဓု